မှုတွေလည်းဟောရဒီဇက်ကတော်ကြပြီးမှဆက်မှာဒီမှဆက်တရားစာရဲ့ဒီအမုစာရဲ့ဒီဝေဒရရပါလိမ့်မယ်မရရင်လည်းရှိပါတယ်ဘုရားတောင်းရပါတော့ပါတယ်မှာတောင်းဆောင်တဲ့ပုဂ္ဂိုလ်ရဲ့ခံကြောင်းရပါလေရံကုန်မြို့သာသနာ့ဧတာနဲ့ပြည်သူတော်ဆရာကမှာပါဠိတော်မှာဆရာတော်ဘုရားကြီးဟောကြားတော်မူသောဘုရားမြတ်စွာ၏ဝါတော်ပြင်တရားတော်ဆောင်မများဆိုပြီးတော့

သောစိဉ္စီမိသားစုမဟာဒုက္ခစေတိုင်းနဲ့သိက္ခာနာသာမ80 85ရေရာရှိလန်းဟောင်းဗဟန်းစေမိရန်ကုန်မြို့အာအကြီးရှင်ဒါရမှာပေါ်ပြတာအဲဒီဆောင်းလို့က1335ခုနှစ်ဝါဇုလာယင်းမှာစရည် ရန်ကုန်မြို့သာသနာ့ရိပ်သာ၌ယေရှုတော်ရှင်အဲကမဟာဗာဏိတမဟာဝိဇ္ဇာတော်ဘုရားကြီးဟောကြားတော်မူသောဗုဒ္ဓမြတ်စွာ၏ဝါတော်စဉ်တရားတော်ဆံမုံများကမနစ်က35ခုနှစ်ကစဟောရတဲ့အောင်ဘုတ်မနစ်တုန်းကအောင်ဘုတ်ကိုဘယ်နေရာသိနေမှမသိဘူးအောင်ဘုတ်ကဘုန်းကြီးမှလည်းသူတို့တရွတ်ပဲရအဲ့ဒီကရှားတော်မတွေ့ဘူးအဲမေးကြည့်တော့လည်းပြည့်ပြည့်နဲ့မရှိကြဘူးဒါနဲ့ ဒီနေ့ထပ်ပြီးတော့ကြရင်မှတော့ဒီကောင်မျိုးကြောက်သွားတယ်ဒါမှမဟုတ်ဘယ်ကတော့ရှိပါတယ်ဟိုအဲ့ဒါလည်းနေတဲ့ခြားတဲ့လူတော်ရှိတယ်အဲ့ဒါလည်းဒီနေ့ထပ်ပြီးတော့ရဲရတယ်ဒီမျိုးဆောင်ဖို့တဲ့ဒါကတော့သူကြဟောနေဖို့မလိုပါဘူးခွန်ကြီးဆောင်မှုကလေးတော့ကျုပ်ပါပြီးစာနဲ့ဖတ်ကြည့်ရင်အကုန်လုံးနားလည်ပါရဲ့ဒါသိနေချက်ပါဘူးပဘာတိရာဝိမတဝေတဝါစီစုစိတ္တံတုန်ကိုယ်ဟုစရာကောပါနာဝေ

အဲဒီသမောအကျေကတော့အောက်ကစီးစီးတဲ့တည်းလည်းရှိပါတယ်ကျေကတော့ဒီမှာပထမဝါမိဂရာ၃ဝါရာဇယိုဝေမကုလာ၅၆ကြာတာဝခုနှစ်ဆိုဓမ္မဝါမိဂရာဟောမှာရသော်ဗျာအနဇ္ဇရာတရားဟောပြီးအဲဒီမှာဝါဆိုတဲ့နောက်အရိယာနောက်၃ဝါဆက်ပြီးရာဇယိုမြို့မှာဆိုတဲ့၄ဝါရပါဝေမကုလ56ကျပ်

ဒီရင်းရုပ်ကြက်ထားလို့ရှင်တယ်ဆိုတာကြောင်းခွဲကြည့်တယ်ဘာလို့ဆိုကြက်လို့လုံးလုံးပါပဲအောက်ကသင်းကြက်တွေနဲ့ဖတ်ထားလို့ရှင်တယ်ဒီနားလဲပါတယ်ဒီနေ့ဟောဖို့ရာကတော့အဲဒီဝါစဉ်ရမိနစ်ကတော်ရုံးလုံးဆိုပါဠိလာပြီးဟောရတာဝါကျုတဲ့ခါလည်းလာလိလာပြီးဟောရတော့ဒီကဘာရဏဒီမှာပထမဝါဆိုတာ

အဲလူဘွားရတဲ့သားတော်ရာဟုလာကိုစဉ်းစားမေ့ပြုပြီးအဲဒီအကြောင်းတွေဒီနေ့ကပြောပြီးပါပြီအဲရာဟုလာစဉ်းစားမေ့ပြုပြီးတော့ရာဟုလာကိုသုံးမတဲ့တရားတော်တဲ့ခဏခဏသုံးမတဲ့တရားတော်အဲဒီတရားဒီနေ့လည်းပဲဆက်ပြီးတော့နည်းနည်းဟောရအောင်အဲရှင်နန္ဒကိုဟောတဲ့တရားတဲ့ဒီနေ့ဟောဥရတာကအဲ့ဒါကရင်းနာမှာပဲရှင်နန္ဒဟောတဲ့တရား 1336ခုနှစ်ဒုတိယဝါဆိုလာခြင်းနေ့၌သင်ပြသည်နန္ဒတုတ်တရားတော်ဒီနေ့အခုဝါဆိုလာခြင်းနေ့မှာအသင်ပြတယ်ဗျာနန္ဒတုတ်တရားဒီရင်တရားတွေဟောကြတော့အများကြီးရှိတာပေါ့ဒါပေမဲ့ဒီတရားနဲ့လျော်လို့ဒီတရားဟောမှာပဲဒီတရားကအများလဲနားလေဒီကျင့်မကြံမှုရတယ်တူတာတော့ကောင်းတဲ့တရားတော့နားမပေါ့ဒီတရား ယောဂီပုဂ္ဂိုလ်တွေနဲ့သိပြီးတော့သိနေရတာပဲဒါကြောင့်ဒီတရားဟောမှပဲဘုန်းကြီးကရွေးထားတယ်ညဇာရိယတာပြီးလို့ပြီးတော့ရောက်ပြီးတော့နောက်တရက်တာပြီးလို့မျိုးတဲ့သုံးကကြွအဲဒီနေ့ကတော့ဘာမှအကြောင်းကြီးကြည့်ရပါဘူး

မွေးဖွားတဲ့နန္ဒမင်းသားအေးအမိတော်နဲ့ဆက်လိုက်ရင်တော့ညီကိုအရင်ပါတော့အမေဆိုရင်တော့အမေရဲ့ညီမကမွေးတာကိုမွေးကမွေးတော့ဒါအင်းတုံးကွဲလို့ဆိုရမှာပေါ့ဒါတော့အရင်တုံးကွဲဖြစ်နေတာပါပဲအဲ့ဒါကငါသာဗျာနဲ့အသက်ကလည်းကြွားတာမဟုတ်ဘူး အဲနှစ်ရက်နဲ့တူတယ်နှစ်ရက်กว่าတော့အရာအနေထားစူးစမ်းတာလည်းပဲဒါနေသာစူးစမ်းရတယ်လည်း၄၀လောက်သောက်တယ်နေလည်းလို့ဆိုလည်းအရာကလည်းမြင့်တယ်ကြားတယ်အင်းဒီလောက်ဖြစ်ပြီးတော့အဲဒီနန္ဒမင်းသားကိုဒီနာလွှဲတဲ့ အာနာမြတ်စွာဘုရားပြင်ပြီးတော့ဆွန်ကြီးဆွန်ကြီးပြီးတဲ့ခါကာလဘုံဘုံဝဲပြီးတော့ပြန်ကြွတဲ့အခါမြတ်စွာဘုရားကဒီရဏန္ဒသတိဒီဘက်ဆိုပြီးသတိပြီးအပ်ပြီးတော့မြတ်စွာဘုရားကြွတာသတိတန်ကြီးလိုက်သွားတာသတိတန်ကြီးလိုက်သွားအယူကြီးတဲ့ခန္ဓာပဲသတိတန်ကြီးလိုက်သွားတော့နန္ဒနန္ဒကဘဏ္ဍဝတိဟို နာဟုလည်းကောင်းဝင်ကြနေခြင်းသူတပိတ်မြတ်စွာဘုရားပြန်ပြီးတော့ဒီကောင်းပါရဲ့ဆိုတော့လည်းကဟိုကြလည်းမီဟိုကြလည်းမီနဲ့သူကြောက်ပြီးတော့ကြောင်းလာကြတော့လည်းမဲမမီအဲဒီလိုလိုက်သွားတာကိုမြင်ရတော့သနာဝရကလျာဏီဆိုတာနာနာမင်းရဲ့နာနာမင်းရဲ့လက်တော်ခင်ဗျာပေးရဲ့နန္ဒမီပေါ်တယ်ဆိုတာအဲဒါဒီလည်းနန္ဒာလို့ခေါ်တာပါပဲ အဲဒီမြေပယ်မှာပြင်းအလှဆုံးဖြစ်တဲ့အတွက်ကြောင့်ဒီဇနာဗလာကလျာဏီလို့ခေါ်တယ်အဲဒီမှာသူရဲ့လှတာမရှိဘူးပေါ့လေသိရရတော်တရားတွေကတော့သိရခြင်းနဲ့သိကြတယ်သူကနောက်ကြတယ်အဲဒီကလှဆုံးဖြစ်တယ်ဇနာဗလာကလျာဏီဘုရားဘာသာသာပေရဆိုလို့ရှိရင်လက်ထပ်ပွဲလဲဆိုတာပဲနန်းကျင်ပွဲလက်ထပ်ပွဲတဲ့ အဲဒါသနာရကလျာဏီကြီးသွားပြီးတော့ဆံရပြည့်တဲ့မျိုးသမီးညာသွားပြီးတော့ကြောရတယ်ဆရာနေနေမှာပေါ့မြမမောင်တော်နန္ဒကိုမြတ်စွာဘုရားကသတိထားထိုက်ပြီးတော့ခေါ်သွားပြီဟောရလို့ရှိရင်ရာမြဝေါ်ပါလို့ရှိရင်ထည့်ရည်ရဲ့ဆိုပြီးတော့သွားတယ်ပြီးတော့ နာဝကလေးအနေနဲ့ဒီချိန်မှာဆန္ဒများဟောကျော်ပုံစံပြည့်ရင်ပြီးတော့နေတဲ့အချိန်နဲ့ကောင်းကြည့်လို့တော့မပြီးသေးဘူးတဲ့။တဝက်လောက်ပဲကောင်းကြည့်ပြီးသေးလက်စာကြီးနဲ့တခါလဲဆက်ကင်းဝင်လဲတော့ဆက်တာတိုင်းပြီးသိရင်တော့ကဖြစ်ပြီးတော့ယုံလို့ဆိုမလင်းပေါက်ကနေကြည့်လိုက်တော့ဟုတ်နေတော့အများဆုံးဗျာကြည့်လိုက်တော့อืมဒီဒီမောင်နာနာမင်းက နောက်ကလိုက်မြင်ရတော့ဒီလိုနာဆိုးရီကတော့ဘုမာဘုကာတော့ကဒီလိုပဲမြတ်စွာဘုရားသာသနာတော်ဝင်ဉာဏ်ပြုကြရအများကြီးအဲအများကြီးပဲအဲတော့မြတ်စွာဘုရားဟမ်းမြောက်ဖို့ပေးတယ်လို့ရှိရင်ထဲရကြီးဆိုပြီးတော့သူကမှားရသူ့တန်ခေါ်အေယဗုဒ္ဓအာရိသေယအာရိသေယသိသူ့တန်ခေါ်အေယဗုဒ္ဓအာရိသေယသိအေယဗုဒ္ဓအရှင်သာ နန္ဒမင်းသာသူ့တန်ခေါ်ဟင်းညံစွာကလည်းအာရိသေးရပြီးပြန်လာရပါမြန်မြန်ပြန်လာရပါဒါပါပဲဗမာလူကတော့မြန်မြန်ပြန်လာရပါမောင်တော်လို့မြန်မြန်ပြန်လာရပါမောင်တော်လို့မှားရတာပါအဲ့ဒါလေးခါတဲ့နန္ဒမင်းရဲ့မြတ်စွာဘုရားနောက်ကလိုက်ရတော့ဒီစားလည်းသူကြည့်မှဒီအာဝကြည့်တော့ကြည့်ရည်လာတော့ တန်လည်းမှန်းပုံမှန်တန်လည်းပဲမြင်ရအဲဒီကမျက်ကြည့်ရတဲ့ခါလဲကိုယ်ကြည့်ရလည်းပဲမြင်ကြည့်နေတာပေါ့လေမြင်လာကြည့်တဲ့ကဒါနဲ့အဲဒီအခြေအနေမှာဝဏပုံအနေထားနဲ့ပြောဆိုလိုက်ပုံဒီနေ့ကျတော့ပြောဆိုလိုက်ပုံအတန်လေးနဲ့နားတော့ကြားနေတာပဲ အနည်းတရားကြည့်နေတာဆိုအဲ့ဒီဥစ္စာတွေအဲ့ဒီလိုစွဲပြီးတော့ကြားနေတာဒီလိုတာတွေသိသိကြတယ်อืมအဲဒီလိုလိုက်ပြီးတော့သွားရတယ်စိတ်ကအဲ့ဒီမှာတရားနေတယ်သွားရင်သွားရင်လည်းတရားအကြောင်းတော်ရောက်တဲ့အခါကျတော့မြတ်စွာဘုရားကမြေယောနာနာသင်္ဃဝတ်နိုင်ပါမလားမြေယောဒီကမြတ်စွာဘုရားငါဝတ်နိုင်ပါမလားဆိုမိုးနိုင်ပြီးပြောမှတယ်ဆက်တယ်အဲ့ဒါ လူတွေလေးစားရတယ်မြတ်စွာဘုရားကမေးတော့မြင့်တယ်ကိုရဆက်တော့ဟုတ်နိုင်ပါတော့လို့လည်းလက္ခဏာကစိတ်ကတော့ဘာလို့မဟုတ်ဘူးလက္ခဏာတော့ကြာလက်ခံလိုက်တော့အဲဒီမှာငါဝုတ်ပြီးတော့ပြေးတာကိုငါဝုတ်ပြေးရန်ကြည့်ပြေးရန်ကြည့်ပြေးပြန်တယ်လည်းပဲရန်စိတ်ကတော့မရှိဘူးသူကတော့ရန်မကြီးစိတ်ကတော့ နာဒရာကလေးယာနီအောင်းမိတ်နေတာပဲတဲ့သူမှလိုက်တဲ့စကားလေးရတယ်အများရန်ရှိရနေတယ်။ကျမ်းမှာကြားပြရတယ်အနာကောင်းနေတယ်။အဲဒီလိုနေတာဘယ်လောက်ကြာတယ်လို့တော့မပါဘူးတော်တော်ကြာပုံရတယ်။မပါဘူးတော်တော်ကြာပုံရတယ်။ရာဇဝမှာသုံးပါအဲဒီကျင်းဖြစ်မလား။ ပြောတာကအကြောင်းပေါ်တာကတော့ဟိုလည်းဘာဝတိကြီးရောက်နေတဲ့ကဘာဝတိကလည်းခဏတစ်ခုတော့ကြွနေတဲ့ပါလေရှိပြီးတော့ခဏတစ်ခုကြွနေတဲ့ကလည်းဝါစီကြွဝါစီကြွနေတဲ့ကဆိုရင်တော့ဆက်လုံးနဲ့ကြောက်တော့နောက်ကြမယ်လို့ယူနေဒီလိုတော့ပေါ်ပါတယ်ခဏတစ်ခုကြွတာဖြစ်ပါလိမ့်အဲဒီခါကာလမှာနန္ဒမင်းကလည်းသူ တရားတော်နှလုံးသွင်းတာတော့လုံးဝတာဘုန်းကြီးသုံးပါဟောတာသိတာတယ်တဲ့လုံးသွင်းလုံးသွင်းနေမယ်လည်းပဲတရားရဲ့စိတ်ကမနေဘူးခဏကဉာဏ်ကြံရပါမုံတော်ဆိုတဲ့စကားလေးဒါလေးပဲသူကြားရနေတော့စိတ်ကြီးနဲ့သွားမှာပါပဲမဖြစ်ပါဘူးဆိုပြီးတော့စိတ်ကြီးနဲ့သွားလိုက်တော်တော်လေးရောက်သွားလို့ရှိရင်စိနာမဲ့ဆော်ပြရတာဒါဒီတားနေတဲ့ပုဂ္ဂိုလ်အာရုံနဲ့ ငါသင်လိုက်ဒါဒီလိုနေရတာပဲလို့ဆိုအခုယောဂီပုဂ္ဂိုလ်တွေတချို့အမှန်မကောင်းလို့ဖွက်ချင်တဲ့ယောဂီပုဂ္ဂိုလ်တွေလည်းပြူမှန်တော့ဒီလိုတချို့ယောဂီပုဂ္ဂိုလ်တွေပြောရတယ်ကွဆန်းတယ်လို့တခါလဲဘာမှဒီကရတော့မှာဆရာသမားတွေပြောနေစပေါ်တိတိကြီးမှလည်းဆိုပြီးတော့ထုတ်ဖို့ပြင်ပြီးတော့ပါမယ်လို့စိတ်ကြီးလိုက်ညံပြီးတော့တခါအမှန်တည်းရောက်လာလိုက်အဲဒီတော့လည်းရှိတယ်အဲဒါနဲ့ဒီပါလိမ့်မယ်လို့ဒီကအဲဒီက သနာဒရာကလျာဏီမှာလိုက်တဲ့စကားလေးအကြောင်းပြုပြီးတော့သူသွားဝေရလဲကြံစီလိုက်အဲဒုံလေးဒုံကုတ်တော်ဘုကလေးကျော်လွန်သွားလို့ရှိရင်ဟိုနာကြတော့မြတ်စွာဘုရားနဲ့တွေ့နေစိတ်ထဲအာရုံဆုံးဒါနဲ့သူကမသွားကြည့်ဆိုင်နဲ့ရှင်းစစ်ကြီးတွေသွားနေအဲဒီအကျိုးကြောင့်နေလည်းသူကအဲမကြော်မွေးတဲ့အကြောင်းတွေလည်းသတင်းတော်တွေပြောသေးတာဟော နားပြီးတော့မပြောမှုပဲနဲ့ဓမ္မစရိယံသရာမိနဲ့တော့ကျင့်ကျင့်သုံးနေရတယ်ပြင်းနဲ့ကျင့်သုံးနေရတယ်သာသနာတော်ကမနေပါဘူးသိတာကြားပြီးတော့ဒီသမပါပဲကျင့်သုံးနေပြီးတော့သူကပြောနေပြောနေတော့ညသာပြားကတော့သိတတ်ပြီးပါလေသူကအကြောင်းမဆိုင်သေးဘူးဆိုတော့ကတော့ဘာမှသူ့ကိုမပြောသေးဘူးရန်တော်တွေကမြတ်စွာဘုရား၆တော့မြတ်စွာဘုရားနာနာကိုခေါ်ပြီးတော့မေးနာရန်ခေါ်ပြီးတော့မေးတော့မှန်ပါတယ် နေမပြောမှုပဲနဲ့နေနေရတယ်။ဘာကြောင့်လဲ။ဒါလည်းမပြောမှုရတယ်လဲဆိုတော့အဲ့ဒီအကြောင်းလေးသူကပြန်ပြောတယ်။ဒါပြီးတော့မြတ်စွာဘုရားနောက်တော့သတိထားလိုက်လာပြန်တာလို့သနာတတ်ပြန်ကြီးကမှားလိုက်တယ်။ဉာဏ်ဉာဏ်ပြန်ရအောင်မောင်တော်လို့ဆိုရင်ဒီနဲ့မှားလိုက်တယ်။အဲ့ဒါလို့တပည့်တော်ကြားနေကြ။အဲ့ဒီရဲ့စိတ်ရောက်လာပဲ။ဒါကြောင့် ညံပြီးတော့သိက္ခာချပြီးတော့ဒီဆက်ပြီးတော့ဝါကျင်ပြီလို့ပြောတော့မြတ်စွာဘုရားဉာဏ်ကြီးနဲ့ရောမို့ရောသင်ကြောင်းပါပဲလို့နှလုံးသွင်းဉာဏ်နာတဲ့နတ်ပြည်တို့သာဝိနာသာဝိနာသွားရတယ်သာဝိနာသွားပြီးတော့ပြည်ရတယ်လိုက်နာလား ဒီတော့တကူမှမရှိဘူးကြာတယ်လည်းနဲ့သူကမြည်ပြီးတော့လည်းလိုက်တယ်လို့ပြန်လိုက်နေတယ်ဆိုပြီးတော့အဲ့ဒါကြီးကတကူတော့နဲ့ဒါလည်းတော့သူကလက်မောင်းကိုကင်ပြီးတော့လက်မောင်းကိုဆွဲပြီးတော့ကင်ပြီးတော့သွားတယ်လို့ဒီလိုပါပါတယ်ဒါပေမဲ့လက်မောင်းကင်တာတော့မဟုတ်ပါဘူးလေကင်သွားတယ်လို့ပဲတကူတော့နဲ့ဆိုတော့တကူကခံလို့မရတယ်ဘူးဘုရင်တကူကမြတ်စွာဘုရားကမဟုတ်ပါဘူးဘုရင်ရတဲ့ပုဂ္ဂိုလ်တွေဆိုခံလို့ရတာပဲ ဝေးကြီးတဲ့အနည်းကလေးခံလို့ရတယ်ဟောအနေနဲ့ဖြစ်နေတယ်လို့ဒီလိုညာလိုသမီးချင်းနဲ့လို့ခံလို့လည်းရတာပဲတောင်းထိန်နဲ့ဟောကကြင်ရဲနေတာသမီးရဲလို့ပဲဒီနလားသုံးလားနဲ့တောင်းထိန်ရောက်အောင်ဒီလိုလည်းရတာဒီခံရနိုင်ဖြစ်တာဘယ်နဲ့သမုဒ္ဒရာကြီးခြားနေတယ်လည်းအဲ့ဒါကိုဒီကြောင့်သေးသေးလေးလို့ဖြစ်တယ်နော် ဒီတလားကျော်နိုင်တဲ့အနေမျိုးလေးဖြာမြင်လိုက်တယ်ကျော်လိုက်ရင်ဒါမနေ့ကျေကြီးမယ်ကျော်ပြီးတော့ဖြစ်သွားတာဒီကောဖြာမြင်လို့ရတယ်အဲဒီတော့ညဇာကြဒီကောတော်နဲ့ဒါလိုနာနာပြီးတကယ်ရိုးရိုးသွားတဲ့အနေနဲ့ရောက်အောင်ဖြာမြင်နေရောက်သွားနေတာပါပဲဒါကြောင့်လက်ဆက်သွားတယ်လို့ပဲအဲဒီလိုသွားတဲ့အခါကာလမှာသူကတော့ရတစ်ခုရောက်သွားတယ်အဲဒီတော့ရရောက်တဲ့အခါကာလကျတော့ တော်ရရောက်တဲ့အခါကာလကျတော့မိလောင်ထားတဲ့တော့မိလောင်ပင်ုပ်ပေါ်မှာမြောက်အိုမှာရေကောင်ထိုင်းနေတာတွေ့ရတယ်တဲ့ဒါတွေ့အောင်လို့လည်းဆိုတော့ကြာကြွလာတာပဲအဲ့ဒါတွေ့ရတော့ဘုရားဆံလို့ဒီဆိုတော့နားတို့ပါတဲ့နေရတော့စုပ်ပြတ်ပြီးတော့နေရတယ် တော့ရုပ်ဆိုးနဲ့မြောက်ဆိုစားရတဲ့ရုပ်ဆိုးဆိုပဲမြောက်ကစားမှမလား။အိုမြင်းပြီးတော့နေတော့ဒါဆိုတာကလူတော်မှအရွယ်ကြီးသွားလို့ရှိရင်လူပါပဲဒီကစဉ်းစားကြည့်။ဘာမှနှိမ့်သက်ပြန်ပြီးငယ်ရွယ်လေးတွေတော့အသားရည်ပြည့်လို့ပါလို့ပါလို့မြန်ဆာတယ်ဆော့ရက်ပြောင်းရက်ပြီးတော့နေတာကောင်းနေတာလေ။အော်ကြည်ပါပြီဆိုရင်ပွားကြီးဖြစ်ဖြစ်ဘိုးကြီးဖြစ်ဖြစ်မျက်နှာကြီးဆာတယ် ရွတ်သွားကြီးတခါကြီးကြည့်ကြရတော့မကောင်းပါဘူးလို့ကအဲ့ဒါကိုပြက်လာဘိုးဘွားရိတာကပုံစံနဲ့ပုတ်ထားတာရှိတယ်အဲ့ဒီမှာဘိုးတွေဘွားတွေလောရီအခုငယ်တဲ့ပုဂ္ဂိုလ်တွေလည်းဒီနေ့ကြာဒီလိုရှင်းပါပဲလူတော်မှအရွယ်ကြီးသွားလို့ရှိရင်ပြင်းမြင်မကောင်းအောင်လို့လူဆိုးတာအိုးတာပဲမြောက်ကတော့အစရဲအိုးနေရတဲ့အချိန်ဒီမြောက်အောင်မှကြီးရတော့နားတွေပါတယ်လဲ ကြည့်ရလို့နှာခေါင်းတွေပါလေကျိုးလို့ရုပ်ဆိုးနေတဲ့မြောင်းမကြီးရဲ့အဲဒီမြောင်းမကြီးတွေ့တော့ဒါအာတိအောင်လို့ဒီနေ့ကသွားတာဒီကမြတ်စွာဘုရားမေးတယ်နန္ဒဘုမမြောင်းမကြီးမြင်လားမြင်ပါဗျာအဲဒီမြောင်းမကြီးနဲ့သင်နမရကနာရကလျာဏီနဲ့ဘယ်လိုယူလို့ယူကလာတော့မေးတော့ နန္ဒမင်းသားမှာနန္ဒသင်္နန္ဒယဟမှာဒီလုံးတော့ရှိတဲ့ရွာဆိုတာဒီလိုပြရတယ်ဒီစိတ်ကအမှန်လှပါပြီးတော့နေတဲ့ဥစ္စာဒီမြောက်ဥမာကြီးနဲ့သွားနှင်းနေဆက်သွားပြန်နိုင်တဲ့ပြင်းပြပြောမှပြောရည်ချင်းအရာမို့လည်းပဲနောင်တော်ရတဲ့ပြောရမို့လည်းဒီမှာတော့ပြုဘူးကဖြစ်ဖြစ်ပြောမှပြောရည်ချင်းဒီထဲမှာဒီမခံနိုင်တဲ့ စိတ်တွေလုံးဝတာပဲစိတ်တွေရှိရတယ်တဲ့ဒါပဲမယ်လို့ဒါပဲမယ်လို့မှာတိုင်းတော့ပြရတာပဲဒီညောင်းမှာကြာဗျာဘာမှမလာပါဘူးဒီနောက်တော့ဒီနေ့အများကြီးအဲကျင်တော့ကိုပြပါဘူးမနာလာပါမလားပဲလို့ဆိုပြီးကောင်းပြီဗျာဒါဒီကနေဒီတာဝရဏရောက်တော့တာဗျာမင်းတို့ဥပ္ပဇံရောက်တဲ့ဗျာမင်းရဲ့သင်ရရှိတဲ့နာသမီး900 တော်ပြာလာပြီးကြောကြတယ်ဒီနာမည်ကြီးရယ်ဆိုနှာဆိုတာဒါရဲပါလေတိုင်းပေါ်လေဘုန်းကြီးတွေလည်းမြင်ရတာမဟုတ်တော့ဘယ်လိုလဲတော့ပြောနေပြောလို့လည်းရှင်းအောင်လို့ဒီလောက်ပါကိုယ်စီလေးညရတယ်စီလေးညရတယ်ကိုယ်စီဆင်းလို့ပေါ်ထားတယ်ပြောတယ်အယောင်အယောင်လေးတွေနဲ့တူပါရဲ့ပုံမှန်စီလေးတွေကဒီလေးတွေပါလေရှိတတ်ပါရဲ့ဒါလေးတွေနဲ့တူပါရဲ့ ဒီတော့ကတော့ဥပမာပြကြတာနဲတော့ဒါထုတ်ကြတယ်အခုနေတာကာလတော့သိအောင်ရှင်ကြီးနဲ့ဗာလည်းပြည်ရင်ကတော့ပြကြတယ်အများကြီးရှိတာပါလားမနာနာပါတင်နေတဲ့နာသမီးရဲ့တဲ့မြတ်စွာဘုရားလာကြတော့ကြတော့မြတ်စွာဘုရားအနန္တဟိုနာသမီးမြင်တော့မြင်ပါဗျာအဲဒီနာသမီးတွေနဲ့အင်းသမတော့ကနသာကလေးအနေနဲ့သူတို့မျိုးတော့နေတော့ နားနဲ့ဆိုတော့သူကသူကဆိုတော့ဟာမကြပဲဖြစ်နေတာဟိုးသူကဒါနဲ့ပြောရတယ်ဆိုတော့ကိုတုံးကသွားထဲမှာတူးတယ်လေရောက်ဥမာကြီးတို့ပဲသနာရကလေးအနေနဲ့အဲ့လိုဖြစ်နေတာညာဒီနာသမီးတွေနဲ့စာလို့ပြင်တော့မနိုင်ပြင်နိုင်ပါဘူးဆိုတော့နန္ဒာတဲ့ဒီနာသမီးတွေလိုရှိရင်ရနိုင်တယ်တဲ့လိုရှိရင်အဲသင်သာသနာတော်မှာ တရားကိုကျင့်သုံးအားထုတ်နာသမီးတွေကရအောင်လို့တောင်းခံတယ်တဲ့ဆရာကပြောတော့ဒီလိုကြောကြသွားတာနာသမီးတွေကရရင်မိရကြတာလို့ဆိုပြီးအဲညာသာပြန်ညင်ကြတဲ့တိုင်သူအားထုတ်တယ်ညာသာပြန်တောင်းခံတာလည်းပဲအမှန်အားဖြင့်ရနိုင်ပါလေဒီ ယဟမှာသီလရယူသေးသေးကျင့်သုံးပြီးတော့သီလပြည့်ပြည့်စုံစုံနဲ့ယဟဘုရားကဝယ်လွန်သွားလို့ရှိရင်နတ်ပြည်ရောက်နိုင်တယ်ဒီနာသမီးတွေရနိုင်တာပဲဒါပေမဲ့အဲဒီနာသမီးတွေကြီးပဲပြီးတော့အရာကျင့်သုံးနေတယ်ဆိုရင်တော့ဒါကတော့သိနေရမကြဘူးပဲအဲဒီလိုတော့မလုပ်ရဘူးဆရာလည်းပဲကလည်းပဲယဟန်ကြီးငနာဘောပါလို့ရှိရင်အဲဒီနာသမီးတွေလူချင်းလို့နာသမီးတွေရအောင်လို့ yajin elobioeidonye irdara zgụ na agbanwe ya rezru arụ na ra ọbụda dudamọtụ na adaya daaelyụdụna kanarị ụwata aagasụ ya yana ya diya inye ri iierearweloyrụ ရဟန်းဝေးရတယ်ရဟန်းဝေးပြီးတော့တရားအထုတော်လည်းအဲဒီသံဃာဝေးသိရင်ရင်းမှုရတယ်အထုရတယ်နောက်ဘုရားကျရင်နတ်ပြည်ရောက်ပြီးတော့ချမ်းသာပြီးသံဃာဖို့ဆိုတဲ့အနေနဲ့ဒီလိုကျင့်ရတာမဟုတ်ဘူးဒီလိုကျင့်လို့ရှိရင်ဒီသီလဆိုတာမသိကြည့်ရဘူးလားအဲဒီသီလကိုလည်းညံ့တဲ့သီလပြည့်သွားဒါပေမဲ့လို့သင်္နာနာတော့အဲ့ဒီဟာခြေတရတာမြတ်စွာဘုရားငါသမီးရနိုင်တယ်တောင်းခံတယ်ဆိုတော့ဒီလိုမျိုးဆိုရင်ကြားတဲ့အတိုင်း ဒီဟာပေးထားတယ်တဲ့နှလုံးသွင်းဘာရကတာသတိသာမန်မင်းမျိုးသိတဲ့လည်းပဲစသည်32ခုဒါကမာရီနဲ့ပဲဉာဏ်နာနဲ့တော့အတော်ဆုံးရှင်းမှာပါပဲသူကသုဘပညာတွေရှင်းတာအသုဘပညာတွေအတော်ဆုံးရှင်းမှာပါနော်ဒီထဲမှာအိန္ဒိယသံဝရတော်ဘာလို့လာပုံထောက်လို့ရှိရင်တော့ဝိပဿနာတွေနဲ့ပါရမှာပေါ့လေဝိပဿနာတွေနဲ့ပါပါတယ် အဲဒီကမ္မဋ္ဌာန်းတွေကိုနှလုံးသွင်းတယ်နှလုံးသွင်းတော့အခြားသောယန္တွေကတတိအစည်းဆုံးပြောကြတယ်အဲဒါပြောကြတော့ဆိုတော့ဉာဏနာတော်ညာသိထူတာပဲသတ်တော်ပြည့်ပြီးတော့နာသမီးရနိုင်တဲ့မန္တန်ဒီကမ္မဋ္ဌာန်းတွေနဲ့ဆိုပြတွေ့တာသူမျိုးရတာဒီပုဂ္ဂိုလ်ဆိုလို့ရှိရင်ဒီရမရနိုင်ဘူး အဲဒီလိုပြောတဲ့ပုဂ္ဂိုလ်ကပြောကြ။ဉာဏနာဈေးအောင်ဈေးဝယ်လိုပဲ။နာသမီးရရင်ဖြင့်ကျင့်မယ်ဆိုတော့ဈေးအောင်ဈေးဝယ်တော်မျိုးကျင့်နေတာဘုရားသာသနာတော်နဲ့သမီးရမရှိဘူး။ရပါပဲသူကကျင့်နိုင်တာဆိုတော့အဲဒီလိုလည်းအဲပြောကြသိရကြတော့သူစိတ်ကနည်းနည်းပြက်သွားတယ်။ညာတွေတော့ယူတနာသံဃာဝဆင်းရဲသုံးရဖို့ဆိုပြီးညာကအနာသမီးရအောင်ကျင့်တယ်ဆိုတော့ဉာဏ်မရောက်ဘူး။ ဆိုပြီးတော့သိနေရသင်္ကန်းတကယ်ဟုတ်အထုတော်တာကြီးကြတော့ဒီလိုအထုတော်ဆိုမကြမီအတွင်းမှာပဲညာနာဖြစ်သွားတယ်ရာသမေကိုရောက်သွားတယ်အဲဒီရာသမေကိုရောက်သွားတော့ရှင်းပုံနေဒီမှာဒီနန္ဒတို့ကဟောတာလေမြတ်စွာဘုရားဒူလာဘုဒ္ဓတိသိသွေနာနာသမ္မာဝရမနောဝရိယ လဝတိဘိသုရေနာနာသမဝရမနဝရိယသာသာရိကောတိဘိသုရေနာနာသမဝရမနဝရိယသုသာသာကောတိဘိသုရေနာနာသမဝရမနဝရိယသိကြရတော့ကုလဗုဒ္ဓောတိယောကောင်းသာဝိသမမှန်သာဝရမနောဆိုသောပုဂ္ဂိုလ်သည်နန္ဒနန္ဒကိုဝရိယဆိုရ၏ယောကောင်းသာ ဆိုလို့ရှိရင်နန္ဒပဲဆိုနေတာပဲမြတ်စွာဘုရားကတော့နန္ဒလို့ခေါ်ပါတယ်ဘုရားဆံမှုကျမ်းတော့အရှင်လေးထည့်တာကအခုဆိုရပုဂ္ဂိုလ်တွေကရွတ်ဆိုတော့ရိုးလေးတို့ဘာလို့ပြင်နေကြလဲပြင်နေခဲ့တာလေသူဆိုတာသစ္စာဘုရားနေရတော့ဒီမပါပါဘူးယူကောင်းသာဆိုရင်နာနာကိုပင်ဆိုရင်ဒီအဲဒီလိုဘာသာပြန်လို့ရတယ်ဒါပေမဲ့သူဆိုတဲ့ပုဂ္ဂိုလ်တွေကဉာဏ်န္ဒယဟန္တာကိုဉာဏ်န္ဒဆိုတော့ယူရီက ရောက်တယ်လို့ရှင်းနေမျိုးလို့ရှင်းနေဆက်ထားပါတယ်။သလဝါဒီအာဇီဝသူရဲ့ဆိုလင်းလည်းပဲဉာဏနာကိုပဲဆိုရင်းနဲ့ပါတာရီတော်ကြီးဒီဘဝကိုဆောင်းကြီးဆိုတင်နေတာပဲတင်နေသူသူရဲ့ဝရမဏောဆိုလို့ရှိရင်လည်းပဲဉာဏနာကိုပဲဆိုရင်းနဲ့သိပါရာတော့ သူရဲ့ဖက်မြက်တော်ຢာကရှိຢာကကြီးတာပါຢာကကြီးတော့သူဆိုရင်လည်းနန္ဒနန္ဒကိုသမ္မာမင်္ဂသောဝရိယဆိုရည်နန္ဒကိုလည်းဆိုရင်းနေတော့အမျိုးကောင်းသားတဲ့မှာမျိုးကောင်းသားရွေးဆက်လိုက်ရင်နန္ဒတဲ့ပုံပြီးမျိုးကောင်းသားမရှိပါဘူးတဲ့နန္ဒတကယ်မျိုးကောင်းသားပဲမျိုးကောင်းသားဆိုတော့မြင်းရဒီဝိရဘောမျိုးကောင်းသားဆိုတော့သေတာလည်းနန္ဒတော့ aired yarzla ajiogori araa enre o a njai ကာမဂုဏ်အာယုန်ဒီပါမိတ်တဲ့တွေ့လာပြီးတော့နေကြတာလေဒါကြောင့်ပြည့်နေတဲ့သူဆိုလို့ရှိရင်နာနာတဲ့ပူပြီးခြင်းနဲ့ပြန်ကြည့်တဲ့နောက်ຢာကအာကြည့်ရဆိုတဲ့ဒီຢာကကြည့်တာပဲနာနာຢာကအာကြည့်ရအဲ့ဒါဒီလိုလိုကတော့လွယ်လွယ်ပါပဲအဲဆူလိုက်ကြလို့ဒါရီကလွယ်လွယ်ယူကောင်းသာဆိုလင်ယူကောင်းသာဆိုလင်သင်္နန္ဒကိုပင်ဆိုတဲ့ဤသင်္နန္ဒကို အာဟုသူဆိုလင်သင်္နန္ဒကိုပင်ဆိုခြင်းသည်သင်တယ်သူဆိုလင်သင်္နန္ဒကိုပင်ဆိုခြင်းသည်ရာဂကြည့်သူဆိုလင်သင်္နန္ဒကိုပင်ဆိုခြင်းသည်အဲ့ဒါဖြင့်ဒီလောကသတ္တနေကြည့်မယ်ဆိုရင် မိမိကိုမိမိကိုခန္ဓာငဲ့နေကြမရှိဘူးလားပေါ်အောင်လို့သူကပြတာဉာဏနာလောကဘက်ကနေပြင်ယူကောင်းသာအကောင်းတဲ့ပုဂ္ဂိုလ်အဲလောကထဲမှာနေမယ်ဆိုလို့ရှိရင်ပြင်အမှန်တန်ကိုညာကြတဲ့ပုဂ္ဂိုလ်ပဲပြင်နေတယ်ဆိုရင်လည်းလောကထဲမှာအမှန်တန်ပြင်နေတဲ့ပုဂ္ဂိုလ်တဲ့လောကထဲမြူအမှန်တန်တဲ့ပုဂ္ဂိုလ်ပဲညာအာကြည့်ရဆိုတော့ညာအာကြည့်တဲ့ပုဂ္ဂိုလ်တွေလည်းလောကထဲမြူကြတာပဲသူတွေကြတာကြည့်ရမရှိတော့ဘူးတဲ့ ဒါပေမဲ့လို့အဲ့ဒီနာနာတောင်မှညာတော်ချင်းကိုရှင်းနိုင်သေးတယ်ဆရာတော်ပုဂ္ဂိုလ်တွေမရှင်းနိုင်ကြအကြောင်းရှိမြတ်စွာဘုရားဆိုလို့ရဒါဝိသုရောရှိညာတရာရှိညာတရာညာတရာအခြားသောသူ၌ပုံဘယ်ဆိုရရှိရနည်းဒါဘုရားဝကြတယ်ဆရာဘုရားရဲ့မြတ်စွာဘုရားကာရမဏဘာသာအကြောင်းဖြင့်သိ ပြောနေဖို့မလိုပါဘူးအကြောင်းတော့ဆိုပြမလိုပါဘူးတဲ့အဲဒီဟောတာဆရာရဲ့ဒီရက်ကတော့ခုပြလက်တာနဲ့အကြောင်း၄ပါးရှိအဲဒီအကြောင်း၄ပါးနဲ့ပြည့်စုံလို့ရှိရင်ပြည့်နိုင်တာပဲတခြားတော့အကြောင်းတွေရှားနေကြမယ်ဒီ၄ပါးပဲလိုရတယ်ဟောတာဆရာကတော့အဲဒီနဲ့ဖွင့်ပါတယ်ဒါပေမဲ့ဆင်းရဲတော့ဒီစကားရှိတဲ့အတိုင်းမှာပို့ပြီးတော့ပြောတယ်ဆင်းရဲတော့တခြားတော့ဒီပြောနေကြမလိုပါဘူးရှင်နာနာတောင်ပြင်နိုင်နေတာပဲဘာမှပြင်နိုင်ကြရှိတယ် ဟာပို့ပြီးတော့ကိုရောက်တယ်လို့ဆင်တာလေပါဠိကျင်းတိုင်းအညတ္တကိုအရာသာတိဝေညတ္တသာတိ၌ကျုံးဘယ်ဆိုပဲရှိရမည်တဲ့သာတိနန္ဒလောက်အစဉ်တမ်းမမြင်တဲ့ပုဂ္ဂိုလ်တွေဘာပြောနေကြရှိလဲမျိုးကောင်းသားလူကောင်းသားဖြစ်နေလို့မကျင့်နိုင်ဘူးလို့ပြောကြမလို့အာကျင်းနေတဲ့အတွက်ကြောင့်ကျင့်နေနေလို့ ပြောကြမလို့ຢာကကြီးတော့ကပြောကြမလို့ဘူးတဲ့အဲဒါကူရဲ့ကိုယ်ရဲ့မရှိဉာဏ်န္တပဲဖြစ်နိုင်လေလက်မှာလည်းပါဠိပါဠိတော်ရဆိုဆရာဆရာရဆိုအရှင်းမပေါ့ဒီမှာတော့ဆက်ထားမှပြင်မှာမဟုတ်ဘူးသူကတော့သူကမယူဘူးဖြစ်နေလို့အဲကိုယ်စမ်းမအောင်အဲ့ဒါလေအခြားသူဝယ်ဆုံးဝယ်မရှိဉာဏ်န္တပင်ဖြစ်နိုင်လေသည်

ဒီလိုအရင်ကဒုံလောကကိုယ်တော်တွေကြီးတယ်ဘုံလောကကိုယ်တော်တွေခဏလေးလာနေတယ်ယန္နာနာတော်ကျင့်နေကြတယ်တို့ဘာလို့မကျင့်နိုင်ရမလဲဆိုပြီးတော့တရားတွေမပြည့်စုံပြည့်စုံအောင်မပြတ်မစဲအားထုတ်ဖို့အရေးကြီးပါတယ်ခဏခဏတစ်ပြုတ်လာပြီးတော့နေပြီးဘောဘောဆာလာတော့မနေဘူးအဲ့ဒါယန္နာနာတော်မှာအမှန်တရားနိညာနဲ့မျိုးကောင်းကမင်းသားအမှန်တရားအားကောင်းတဲ့ပုဂ္ဂိုလ်အမှန်တရားကျင့်နေတဲ့ပုဂ္ဂိုလ် ရောရာကလည်းပဲသူ့ရဲ့ခြေကြောတာမရှိဘူးတဲ့အဲ့ဒါတောင်မှရှင်းနိုင်ရတာဒုပါလို့မရှင်းနိုင်ရမလဲတဲ့အဲ့ဒီလိုကျုံးသွားပြီးရှင်းရမယ်အမျိုးသားတွေလည်းအမျိုးသမီးတွေလည်းရှိတာပါပဲအမျိုးသမီးတွေတော့သနာရကလျာဏီရရှိတယ်လည်းမှာသူရှင်းမလို့ပဲအမျိုးသမီးတွေကလည်းရှင်းနိုင်ရရှိပါတော့ဒီမှာမြည်ရကြရှိအဲ့ဒါရှိတာတော့သာသူဝေဆိုရမရှိရှင်နာတဲ့ရှင်းနိုင်လေသည် သိနေရသလားဒိဋ္ဌဝေနန္ဒောဣန္ဒြိယေတုဂုတ်တာတော်တော်ဣန္ဒြိယေတုဂုတ်တာတော်တော်ဘောဇနေမတိန်ဟုသာဂရိယာနုယုတ်တော်သတိတံကုံယေနာသမဏရတောကနာမယောအရှင်မြင့်ဆုံးလေးဒါအကြောင်းလေးကြည့်ကြည့်ပဲဣန္ဒြိယာနဲ့အညတရ တဘာသောပုဂ္ဂိုလ်၌တဘာသောပုဂ္ဂိုလ်ကိုသိတယ်မှာဆိုဝဲရှိတော်သည်နန္ဒောနန္ဒသည်အိန္ဒြိယေသို့အိန္ဒြေတော်၌ဘုဒ္ဓသာတော့ဒုံယုံစေအပ်သောတကားပေါက်ရှိလေ၏သိရသောတကားပေါက်ရှိလေ၏အိန္ဒြေ6ပါး6တကားမှာရှိနေတာမကြအောင်လို့နာနာသိနေတယ်ဒီလိုဆောင်နေတယ်ဒီလိုသိကြတယ် ဘောဇနေမတင်ယူဘောဇနေဘောဇင်၌မတင်ယူအတိုင်းရှိသောသူသာလဝေအတိုင်းရှိလေရှိပါပဲ။ဒါကြိယံအမှုဟုတ်သောမောကြခြင်းကိုလည်းလဲမပြခြင်းလည်းအထုပ်ကိုကြည့်ပြီးဒီကနေ့ဒီကနေ့လည်းသင်ညာဘူးလားသုံးပါးတည်းပါတော့ပါလို့ဒီကနေ့ တရားလည်းဖတ်ပါတယ်ဘုရားလည်းတရားယူကြအောင်လည်းကြတော့အဲဒီတော့ကလည်းပဲအင်းဒီသောက်ကြတာပါလာပဲဒီတော့အာဟာရပန်းဖော်တဲ့ဘောဇင်မှာအတိုင်းကြည့်ကြည့်ကြတာပါလာပဲအာယူကြည့်တော့ကြတယ်ပฏิသံဃေနနာပฏิသံဃစဉ်တရားနဲ့တမနာတော့ပြည့်စုံပြီဆိုတာ၄ခုအဲဒီ၄ပါးနဲ့ပြည့်စုံတယ်ရေဟိ နန္ဒသကောတိပရိပုံဏံပရိပုဒ္ဓမြမစဉ္ညာသတိတော်ရေရေချင်းလေးပါးသောအကြောင်းရင်းများတော့ဆိုနန္ဒောနန္ဒာတိပရိပုံဏံပြုလုံးသောသုနာသဝိပြုသောလူတွေရဲ့မရှိအကုန်လုံးပြုလုံးတဲ့အချင်းပရိသုဒ္ဓံဇဝဉ္ဇသင်ကြရတော့အဲဘာမလို့အကုန်လုံးသင်ကြလည်းမသင်ကြတာမရှိဘူးတဲ့အဝများဒီကျေနပ်တဲ့သုသုကြီးနေတယ်လို့ပဲ ရိပုံဏံသဝိဉ္ဇေသောနာပရိသုဒ္ဓံသဝိဉ္ဇေဖြစ်ကြတော့ဓမ္မစရိယာမြတ်သောခြင်းကိုစရိယုံခြင်းငါပဲကောတိစွမ်းနိုင်လေသည်အဲဒီကြောင့်ငါ၄ပါးဖြင့်ဓမ္မစရိယာမြတ်သောခြင်းကိုရှင်းနိုင်တာပဲတဲ့ဉာဏ်နာဖြစ်သွားတာအဲဒီဒီကြီးနဲ့ဖြစ်သွားတာဒါပြောတယ်။ကောင်းတယ်မနာကောင်းတယ်အဲဒီမှာအိန္ဒိယကဂုဏ္ဍတော်တော်ရှိရမြတ်စွာဘုရားဖွင့်ပြရတယ် သတိဒံနန္ဒတာအိယေတဗုဒ္ဓတောတာယဟောတိဒိဋ္ဌိယံတောတတ္တရထိုလေးပါးသောအကြောင်းငါတို့တွင်ဤကံဤဆိုလကံဤကနန္ဒတာနန္ဒဤအိယေတဗုဒ္ဓတောတာယအိယေတို့၌

ကုရတိမံဒီတံအာလောကိယတောနာဘိကရုဏသဘာဝကအကုသလဓမ္မအနောတဝေသံတိဒိဝေယံတို့နန္ဒတနန္ဒအာကုရတိမံဒီတာအရှိယံနေနာကိုအာလောကိတပါရှိအပ်သည်ကြည့်တဲ့လေဒါဆိုရဟောဒီကလေးရှင်ညာအရှိတဲ့ကိုကြည့်ရအကြောင်းကပေါ်လာပြီ ဒီမဲ့ကြည့်ကြကြောင်းပြောလာတယ်။ဘုမလမ်းလျှောက်နေတဲ့အခါဆိုလို့ရှိရင်ဒီဈဉ္ညာသွားနေရင်လည်းအဲဈဉ္ညာသုံးမလားမသုံးမလားကြည့်ကြကြည့်ရမှာမို့လေ။သုံးကန်တော့တော့သွားနေလို့ရှိရင်လည်းအဲဒီသွားတဲ့နေရာမှာအသေးပဲသွားမယ်ဆိုရင်ရှိတဲ့ကဘေးရန်အန္တရာယ်ရှိသလားလမ်းရှင်းသလားမရှင်းသလားလို့ကြည့်ရတာကြည့်ရမှာမို့အဲအเจ้าမှလည်းပဲဒီလိုပဲဟိုဒီကြည့်ရင်ကြည့်လိုက်တဲ့အခါကာလမှာကြည့်ရကြည့်လာပြီတဲ့။ ကြီးကျင်လာပြီအကြီးကျင်တဲ့အခါကာလပဲလို့ကြည့်ရုံဆိုတော့သာဗံစိတ္တသာသမဏရိဒ္ဓသာဗံအလုံးစုံကိုစိတ္တသာဆက်ခြင်းသမဏရိဒ္ဓနှလုံးသွင်းပြီအဲအလုံးစုံကိုစိတ်ဖြင့်နှလုံးသွင်းဆင်းရင်ပြီးတော့နာတော့နာနာလူရာဒီမာတိတံရှိကြနဲ့နာအလောကေတိတဲ့တယ်ကြည့်ကြည့်ဆင်းရင်ပြီးမှကြည့်ရဘယ်လိုဆင်းရင်တော့ဆို မေငါအာဧဝံဤသို့ကြည့်ပြီးရှိတော်မေငါဧဝံဤသို့သောရှင်အားဖြင့်ဘုရားဒီမာတိတံအခြေရာမျက်နှာအာလောကရတော်ရှိရှိတော်အာလောကရတော်ရှိရှိတော်မေငါအာဒိဋ္ဌာရောမနာသာဒိဋ္ဌာရောမနာသာသောကုဏဘာဝကယဉ္ဉံကုဏအကုသလဓမ္မအကုသိုလ်တရားတော်သည်နာအနဝတ္တံတိတိအကျဉ်းလိုက်ရေမဖြစ်ကုန်လတံဣတိရောနှလုံးသွင်းခြင်းအာလောကရရှိသည် အဲခြေဘက်ကိုရှိကြရှိတဲ့ခါငါဒီလိုရှိလို့ရှိရင်ဒီပုံဒီနဲ့ရှိရင်တော့ဝိဇ္ဇာဆိုတဲ့လူချင်းမြတ်တဲ့မှုဖြစ်နိုင်ဘူးဒေါမနတာစိတ်လုံးမသာရမှုဒေါမနတာနဲ့တွဲတဲ့စိတ်ပြမှုဒေါသအဲ့ဒါတွေမဖြစ်နိုင်ဘူးလို့ရင်းတော့လောဘဒေါသပါပဲဒါကဒေါသမဖြစ်နိုင်ဘူးရှိပဲရှိတယ်လို့မြတ်တဲ့ဆရာအာယုံလေးမြင်ပြီးမြတ်တဲ့မှုဖြစ်ခဲ့လို့ရှိရင်အာဝိဇ္ဇာပြတာပဲ မဟုတ်ရအာယုံမြင်ပြီးတော့နှလုံးမသာဖြစ်ရင်ဒေါမနာကနှလုံးမသာမှုဒေါသဖြစ်တော့တာအဲလောဘဒေါသကောင်းတဲ့အာယုံမြင်ရင်လောဘဖြစ်နိုင်တယ်မကောင်းတဲ့အာယုံမြင်လို့ရှိရင်ဒေါသဖြစ်နိုင်တယ်အဲဒီလိုမဖြစ်မဖြစ်တဲ့နည်းဖြင့်ပြီးမယ်တဲ့ဘယ်လိုရှိရင်ဖြစ်နိုင်ဘူးဖြစ်နိုင်ဘူးလို့ပြီးမှကလည်းအဲဒီနည်းရဲ့ကွယ်အာဆုံးနေကြည့်တယ်လို့ရှိရင်တော့ မြင့်တဲ့ဆရာအာယုံမြင်ပြီးတော့သွားမယ်စိတ်ကမြင့်တဲ့ဆရာအာယုံတောင်းတာနေတဲ့အချိန်သွားကြည့်ရင်ဒါဖြစ်တာပေါ့အဲဒါသူတပိနဲ့မြတ်စွာဘုရားနောက်ကလိုက်ပါတော့ကမိထမ်းနေလိုက်တာတော့ကသနာဝရကလျာဏီကြည့်တာပေါ့အဲဒီတော့ကသိသက်ပါရတဲ့အစောစောကတည်းကနေ့လသာတဲ့စိတ်နဲ့ကြည့်တာအဲစောစောကတည်းကပါရတဲ့စိတ်နဲ့ကြည့်တော့မြင်လိုက်တော့လည်းပါရတာကအနောက်စီချင်းစွဲကြတယ်နားထောင်လိုက်တော့ကပြောတဲ့စကားနားထောင်လိုက် သောသောကလည်းမြင့်သက်သာရနေတာအဲ့ဒါလေးအဆင်ပြေကိုလိုက်ကြတယ်အဲ့ဒီလိုဟာတွေအခုလူတွေမှလည်းဒီတိုင်းပဲဘဝမြင့်သက်သာရစိတ်နဲ့ကြည့်ကျင်တာလေးတွေကိုဒီနေ့ကစာကြည့်နေတာဟောကြည့်လိုက်တော့အဲ့ဒီမြင်ရတာလေးကိုလိုက်ကြနေတော့လူငယ်မြင့်သက်စရာအာယုန်လေးတွေဒီမြင့်သက်ပြီးသာယာပြီးကြားနေဒီလိုစရာညွန်ကြမုန်းစရာအာယုန်ကြတော့လဲအဲ့ဒါကလေးကြည့်ပြီးတော့ဒီလိုညွန်မုန်းတဲ့စိတ်တွေကြားနေတာတော့စဉ်းစားပြီးတော့ နှလုံးသားရဲ့ဖြစ်ပြီးဉာဏ်ပြီးတော့ဖြစ်နေတာအဲဒါအာရမဏိပြတွေပေါ်တယ်အဲဒါဝိပဿနာမရှိလို့အဲဒီမြင်တော့ကလည်းမြင်မြင်ချင်းမြင်တယ်ချုပ်ပြီးတော့မြင်တာလည်းဖြစ်ပြောက်သွားတယ်ဆင်လို့ရှိရင်အဲယောက်ျားအနေမိန်းမအနေမျိုးသားတွေညာတော်တွေဆိုရင်တော့လူသမီးတွေမိန်းမတွေအနေနဲ့အဲသာဝတ္တနေတဲ့အနေနဲ့ ည်းနည်းလေးပြူရွေအနေနဲ့ပေါ့စိတ်သက်ပြအနေနဲ့အဲဒီလိုသင်လို့ရှိရင်ဒါစိတ်ထဲဆွဲကြနေတာပဲနောက်ຢာကားတွေသာသာသာပြန်ပြလာတော့ဖြစ်နိုင်တယ်အဲဒီသင်္ကမဖြစ်လဲနောက်တော့ဖြစ်တတ်တယ်ယောသမီးရည်အနေနဲ့လည်းဒီလိုပဲอืมနောက်ຢာပုဂ္ဂိုလ်တွေဒေချာကြည့်ပြီးတော့ဆွဲမှထားလို့ရှိရင်နောက်ပြန်စဉ်းစားရဲစဉ်းစားရဲຢာကားကြည့်နေတာဖြစ်နိုင်တယ်ဒီကိုကြာညွန်ကြမုန်းကြရမြင်တော့

ချင်းချင်းမတည့်တာတွေပါလေရှိတာပေါ့လေမတည့်တဲ့ပုဂ္ဂိုလ်တွေမတည့်တဲ့ပုဂ္ဂိုလ်တွေချင်းချင်းဆိုတော့ဒီမှာကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်ဒီနာရှိတယ်ခင်သူငါဘယ်လိုများနေပါလဲငါဘယ်လိုများသူကြည့်ပါလဲသူကောင်းသောကြည့်ခြင်းနဲ့ကြည့်သလားဘယ်နဲ့နေပါလဲသွားကြည့်ရင်အဲ့ဒါကတော့ကြရင်အာမြေဆုံးဆုံးကြည့်တာပဲဘယ်နဲ့ပဲပါပဲဆိုပြီးတော့ဒေါသကြည့်ခြင်းအကြောင်းကြီးဖြစ်တယ်အဲ့တော့သောသောကလည်းနှစ်သက်စရာအလိုရှိပြီးကြည့်လို့ရှိရင် ဘုံစရာလိုရှိပြီပြီးလို့ရှိရင်အာကိလေသာကြီးရင်ကြောင်းမဲ့ဒီတော့ဝိပဿနာမရှိဘဲနဲ့ကြီးလို့ရှိရင်နောက်ကရှိမှမမပါဘဲနဲ့ကြီးလို့ရှိရင်ကိလေသာတစ်ခြင်းကြောင်းမဲ့အဲဒီလိုကိလေသာမဖြစ်လောက်အောင်လို့သောသောကတွေကနှလုံးသွင်းဆင်ခြင်ပြီးတော့ကြည့်ရဲတဲ့အဲဒီမှာဘာသာကသံသင်းနဲ့အပါယသံသပါယသံသင်းနဲ့ဝေဒရသံသင်းနဲ့အတ္တမောဟသံသင်းနဲ့သံသင်း၄ပါးရှိတယ် ပါရဂတာမဉ္ဇဉ်ဆိုတော့အကျိုးရှိသလားမရှိသလားစဉ်းစားတာပါရဂတာမဉ္ဇဉ်ခေါ်ရဲဒီလိုကြည့်လိုက်တဲ့အတွက်အကျိုးရှိသလားရှိသင့်သလားရှိသင့်တယ်ဆိုလို့ရှိရင်ကြည့်ပါလေမကြည့်တယ်မှုထင်လို့ရှိရင် မကြည့်နဲ့အဲဒါခုနစဉ်းစားတာလည်းပါတော့တယ်ဒီကကြည့်ရင်လည်းမကျင့်တယ်အခုနေနေတဲ့ဆရာအာယုန်လေးလိုရင်းနေတဲ့အချိန်နေတဲ့ဆရာအာယုန်မြင်ရလိမ့်မယ်လို့ သင်ပြီးကြည့်လို့ရှိရင်နိစ္စစရာအာယုံနဲ့တွေ့ရင်အဘိဓါဖြစ်တာပဲသေစိုးစရာအာယုံအဲတွေ့လိမ့်မယ်သင်ပြီးသေစိုးစရာအာယုံကြည့်လိုက်တော့သေစိုးစရာအာယုံနဲ့တွေ့ရင်ဒေါသဖြစ်တာပဲအဲဒီဟာကြည့်တယ်မကြည့်တယ်အဲ့ဒီတည်းပါတော့တယ်အဲကြည့်တယ်ပဲမယ်လို့လည်းသင့်တော်ရလားမသင့်တော်ရလားဒါလည်းပဲစဉ်းစားရမယ်စဉ်းစားပြီးတော့သင့်တော်တယ်သင်မှကြည့်ပါတဲ့အကျိုးရှိမယ်အကျိုးရှိတိုင်းလည်းပဲကြည့်ရမှာမဟုတ်ဘူးသင့်တော်မှာရဟန်းများပူရည်ကြည့်တာပါ များများအကျိုးရှိလို့ရှိကျင်နေမယ်လို့ကြည့်လို့တော်ရမတော်ရလဲစဉ်းစားမတော်ရင်မကြည့်ရဘူးအရာထဲမှာဆိုလို့ရှိရင်စက်ကုန်တွေဆောင်ကြည့်ပြီးတော့နေရဒီကလာတော့စိတ်တော်ဆောင်ကြည့်ကြပါဦးဆိုလို့ရှိနေရတယ်ချက်ကြည့်နေရတာဘယ်သူမှလည်းကြည့်မတင်တော့သူကယိုးနေအဲယူကြည့်တာကတော့ဝိသိက္ခာဘုရားအပြင်ဆိုရင်ဒီက အရေးအကြောင်းသိနေနေရမရှိရဘူးသူကသွားရင်လည်းလမ်းလောက်ကြည့်ပြီး၄တောင်လောက်ရှိရမျက်စိမိတ်ထားမှတော့မဟုတ်ပါဘူးကိုယ်စိတ်ထဲက၄တောင်လောက်မှန်ကိုးမြင်တော့ဒီကကြည့်တော့အဲအတိကြတော့ပဲဖြစ်နိုင်မယ်၄တောင်ကြည့်ပြီးမဖြစ်နိုင်ဘူးနေသာတော့အဲ၄တောင်လောက်ပဲမှန်ပြီးတော့ကြည့်သွားတယ်၄တောင်ကလွန်ပြီးတော့မြင်တဲ့ခါလေးရှိမှရော့နေတဲ့ခါလေးရှိမှအဲလောက်ပဲကြည့်ရမှာဒါရင်လို့ရှိရင်လည်းဒီလိုပဲမိဘ၄တောင်လောက် အဲ့တော့ပဲကြည့်အောင်ဟိုဒီစောက်လက်ပြီးတော့ကြည့်ရမှာမဟုတ်အဲ့ဒါဝိသိက္ခာဘောကြဒါပြန်ကြည့်တယ်လို့ကြည့်တော့မှတဲ့ဘေးကတဲရမဲ့ပုဂ္ဂိုလ်တွေပဲကြည့်ရတယ်အဲ့မဲ့ပုဂ္ဂိုလ်ကြီးရင်လည်းကြည့်နေတာတောင်မှလည်းကြည့်သေးတယ်နဲ့ဒီလိုနေဦးမှာလို့ဒီကြည့်နေအကြောင်းပေါ်လာတယ်ပြီးမှပဲဆိုပေမဲ့ကြည့်ရလို့ရှိရင်ဘေးကတဲရမဲ့ပုဂ္ဂိုလ်ကကြည့်နေတာလေအင်းကြီးရဲ့နေရာကြီးရဲ့ဟိုတဲတဲ့ပုဂ္ဂိုလ်ကြည့်တဲ့အကုသိုလ်ဖြစ်နေလို့ လူကြီးရအဲဒီလိုရှိပါတယ်ဒါကြောင့်အကျိုးရှိသလားမရှိသလားသင်မြင်ပြီးတော့ရှိရဲ့တဲ့ဗဒကသာလို့လည်းပြီးတာသင်တော်သလားမသင်သင်တော်သလားသင်မြင်ပြီးတော့ရှိရဲ့သဗ္ဗာသံဆိုင်နာတို့သိကြတာမြေတကာသုံးကြတာရှိရမှာလားမဟုတ်သေးရင်ဘာလဲရှိပေါ်ဒေရှိရှိဘယ်လိုခုပြုလုပ်တော့မယ်ဆိုရင်ဒေရှိမရှိရင်ပြောတော့မယ်ဆိုရင်ဒေရှိမရှိရင်ဆင်းရင်ဆင်းရင်နိုင်သိကောင်းတာပါပဲ ဒုတိတောင်းမှလည်းပြောသင့်သလားမပြောသင့်သလားပြုလုပ်သင့်သလားမလုပ်သင့်သလားအဲဒါတွေဖတ်ပြီးတော့ဆင်ញရာရဲ့တာနေလို့ရှိရင်တော့အမှန်ကောင်းပါလေလေ့ကျင့်များနေလို့ရှိရင်တော့အဲဒါဆင်ញမိလာတာတော့များပါတယ်ဆင်ញမိတာလည်းရှိမှာပေါ့လေဆင်ញမိတာများရင်တော့တော်လာပါပြီအကျိုးရှိသလားမရှိလားစဉ်းစားတာကအဲ့ဒါဆိုရမယ်အကျိုးရှိသလား မရှိလားသစ္စာရာကသတ္တတာကျိုးရှိသလားမရှိလားသစ္စာရာကသတ္တတာကျိုးရှိသလားမရှိလားသစ္စာရာကသတ္တတာ တာတန်လို့ချင်းကျိုးရှိတယ်လည်းကျိုးရှိလို့ကြည့်ကြည့်တဲ့ကျိုးကျိုးရှိလို့ရှိသူကတင့်တော်နေတယ်လည်းလို့အဲခြားခြားတစ်ပါးသောအကြောင်းအရာကြောင့်ကြည့်တင်သလားမကြည့်တင်သလားသူနေတာကြည့်လို့တော်မလားကြည့်တင်သလားမကြည့်တင်သလားဒါလည်းစဉ်းစားရအောင်မယ်တင့်တော်သလားမတော်လားစဉ်းစားတာကအပ္ပါယတင့်တော်သလား တော်လားစဉ်းစားတာက ဂရတံမြင်ဆိုတာကတော့သူကတော့ဒီတိုင်းဒီတိုင်းသမထပါရမယ်သမထသမထနဲ့ဒီဒီဝိပဿနာသမထနဲ့ဒီဒီသမထသမထဆိုရင်လည်းသမထသမထအာယုံအလေးပြုပြီးတော့ကြည့်ရသမထသမထအာယုံလုံးလုံးနှုတ်ပြီးတော့မကြည့်ရဘူးသမထသမထအာယုံနဲ့ တစ်ဖက်ကနှလုံးသွင်းရင်လည်းကြည့်ရမယ်တဲ့ဆိုတော့ကြည့်တဲ့ခိုက်တံတော့သမထကတော့လွတ်သွားမှာပါသုဒ္ဓယုံကတော့လွတ်ဝိပဿနာသမထနဲ့ဆိုလို့ရှိရင်တော့ကြည့်တာဝိပဿနာရဲ့အာယုံဖြစ်တာပါပဲကြည့်ခြင်းလည်းဆိုတာလည်းရှုလိုက်အဲကောင်းနေပါလေထောင်းလို့ရှိရင်ထောင်းတာနှလုံးဖွင့်ရင်ဖွင့်တာအဲစိတ်နဲ့စူးစိုက်ပြီးကြည့်ရင်ကြည့်တာမြင်မြင်တာဒါတွေအကုန်လုံးလိုက်ပြီးတော့ရှုရတယ်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 ဩသရကံစဉ်ကရင့်ကျက်တဲ့အခါကာလကြတော့အပ္ပမောဟတံစဉ်ဖြစ်တယ်။ဓမ္မစကားကတော့ရောမြင်မမြင်ပြသိနေမယ်လို့ယုံနာအနိစ္စဒုက္ခအနတ္တပိုင်းခြားမသိဘူး။ဓမ္မရင်းကရင့်လာတဲ့အခါကျရင်ယုံနာနှစ်ပါးလဲဆိုတော့သိနေတယ်ကြည့်တာ။ဒါလည်းအပ္ပမောဟအပ္ပမောအခြေခံမောနောက်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 အဲဒီသံဃာတွေနဲ့ပြည့်စုံပြီးတော့နန္ဒရာတွေပြည်တာကိုအသေးရကြည့်မယ်ဆိုလို့ရှိရင်တဲ့သေးရကြည့်မယ်ဆိုလို့ရှိရင်လည်းအဘိဓါဒေါမနတာရဲ့ဖြစ်ပြမရှိမှာတဲ့အဲဒါလေရှိရဲ့ဣန္ဒြေများ၆ရကပိဋ္ဌလိန်လိန်ယူနေနိုင်ဒီနန္ဒရှင်းမို့ အင်းတွေ6ပါးလုံးမျက်စိနားနှာခေါင်းလျာကိုစိတ်6ပါးလုံးဒါပေမဲ့ဒီမှာတော့ရှိတာလည်းသူ့ပဲနော်ပါဠိတော်မှာလည်းဖွင့်ထားတယ်ဟိုဟာတွေတော့အောင်းနေတော့မှမဟုတ်ဘူးဒါတခုပဲပေါ်ပြထားပါအဲဆိုရင်ဣန္ဒြေမြာ၆တကာသိထလုံုံစေနိုင်သည်ဣန္ဒြေမြာ၆တကာ သိထားလုံးညုံစေနိုင်သည်၆တကားပိဋကလုံးလုံးဒီကုံကဘယ်နဲ့တော့ဆိုတော့နောက်ကအကျေပွင့်လာတယ် ခန္ဓာရွေးတဲ့ပါဠိပါပဲအကျေရကြည့်ကြပြီးတော့သိရင်အလုံးစုံသိရင်ပြီးတော့ဒီလေတာဖြစ်ကိုရအကြောင်းမရှိမှကြည့်တယ်အဲဒါပဲဆောင်းမုတ်ကလေးသူတို့လေးပဲသိတာပါပဲရဆယ်ဝင်ကြည့်လို့လင်းတယ်ဟိုမှာတော့အကျေရကြည့်လို့လင်းနောက်ရကြည့်လို့လင်းမြောက်ရကြည့်လို့လင်းတောင်ရကြည့်လို့လင်းရလေးမျက်နှာအပြီးပြီးရှာတယ်အဲပြီးတော့ထဲရကြည့်လို့လင်းအောက်ရကြည့်လို့လင်း ကျန်တဲ့အောင်အဲ့ဒါလည်းမရှိသေးတာနောက်ပြီးတော့ကြောင်းကြည့်တဲ့ရက်တွေအကြောင်းကြည့်တဲ့ရက်တွေအမှုရိသာဆိုရင်အဲ့ဒါလည်းကြည့်လို့လို့ရှိရင်းတယ်စိတ်စိတ်ကမှတော့ဟောထားပါတယ်အခုဒီမှာတော့သူတို့နဲ့ပြီးအောင်လို့ရက်ဆယ်ခွင်ကြည့်တော့လည်းဆင်းရင်ဒီမှာကြည့်ဖြစ်ပြီရက်ဆယ်ခွင်ပုံရောကရက်ဆယ်ခွင်ဆိုတော့ရှိနောက်တောင်မြောက်ပြီးတော့ရှိတော့နောက်မြောက်ရှင်းမြောက်အနောက်တော့ရက်ဖြစ်ခွင်အထက်အောက် ရောက်ခဲ့တဲ့သုံးလုံးတော့အဲဒါလေးသိရမယ်ရောက်ခဲ့ခြင်းရှိလို့ခြင်းသင်ရင်ပြီးမှရှိစုရောက်ခဲ့ခြင်းရှိလို့ခြင်းသင်ရင်ပြီးမှရှိစု Thank you. ခေါ်လာရင်သင်ရင်ဒီမှာတဲ့ဘယ်လိုသင်ရင်တော့ဆိုတော့နှလုံးမသာဘိက္ခာဖြစ်ပြမရှိမှဘူးနှလုံးမသာဟိုမှာဘိက္ခာဒေါမနတာပါဠိမှာလည်းဒီလိုရှိတယ်ဒီမှာတော့ဘိက္ခာဖြစ်ပြီးလို့ဒီမှာမင်းနာမတော်ဘူးနှလုံးမသာကလေးလုံးဘိက္ခာကသုံးလုံးဆိုတော့နောက်သားလို့ပြနှလုံးမသာဘိက္ခာတဲ့ဘိက္ခာဒေါမနတာပါ ငါဒီလိုကြည့်ရင်ပိဿရောင်းတာပြစ်မလားမပြစ်မလားမပြစ်နိုင်ဘူးဆိုမှကြည့်ရဲ့ပြစ်နိုင်တဲ့နေရာတော့ခဏကသတ္တကသံသင်သဗ္ဗရသံသင်ဘောဓရသံသင်နဲ့မထနဲ့ဝိပဿနာနဲ့လုံးသွင်းပြီးကြည့်လိုက်တော့ဒီရထာကာလမှာပရိဒါနှိတ္တကာမကိုကြည့်ဘူးမကောင်းတဲ့အာယုန်နှိဋ္ဌာန်ကိုကြည့်ရတယ်လုံးမကောင်းကိုကြည့်ဘူးသူ့ပြီးတော့ဖြစ်ဖြစ်သူ့ပြီးတော့သိကြပြီးတော့အဲဒီတော့ကြည့်ကြည့်ရဲ့အဲဒါကြည့်ကြည့်ရဲ့ ယောဂီပုဂ္ဂိုလ်ကမှလည်းဒီလိုလုပ်ရမယ်ဝိပဿနာဖြစ်နေတဲ့ဒီပုဂ္ဂိုလ်ကအရေးကြီးတာပေါ့ဒီဒီဒီတောင်းကြီးမြတ်ကြီးနဲ့ဆိုရင်ဒီမှာတော့ဒီအမှတ်တွေလွတ်ကုန်တာပဲအဲကြားထုတ်နေတဲ့ခါကာလမှာအရေးကြီးတဲ့လောက်ကကျိုးမဖို့ကအရေးကြီးဒီမှာပေါ်ရေးကြီးတော့စိတ်ကြည်တိုင်းအဲ့ဒီစိတ်မှမှကြည်ရင်ကြည်ရင်လားမှမှကြည်ရင်လည်းကြည်တာမှမှဘောသားတွေအကုန်လုံးကြောက်မှမှဒါလည်းမှရ ညံ့နာပြီးတော့ဆက်ထားလို့မကျူးမကျူးမှာပဲနဲ့ခြံထားလို့ကိုစဉ်းစားကြည့်တယ်ဆက်ပြီးစဉ်းစားနေကြည့်ပြီးစဉ်းစားကြည့်ရင်လည်းအဲ့ဒါကိုရှိပြီးတော့သွားမှာအဲဒီလိုသွားဖို့ရလိုပါရဲ့ဒါအရေးကြီးတယ်နှလုံးမသာသိစားဖြစ်ကြမရှိမှသူကြည့်ကြည့်တဲ့သွားမယ်နှလုံးမသာသိစားဖြစ်ကြမရှိမှသူကြည့်ကြည့် လုံးမသာသိက္ခာသိစ္စာမရှိမှသူကြည့်သည် ဝိဇာကတော့ဒီပါဠိတွေအတိုင်းပါပဲဒီရင်တော့နှလုံးမကဒေါမနကဆိုတာလည်းဒေါသနဲ့တွဲပြီးတော့ဒေါသပါပဲဝိဇာဆိုတာလည်းဇာကလောဘပဲလောဘနဲ့ဒေါသပါပဲလောဘဒေါသယုံနာဆိုတော့မောဟနဲ့ပါတာပေါ့လေအဲဒီလိုသာမဖြစ်ဘူးဒီလိုသာမဖြစ်နိုင်ဘူးဒီလိုကြည့်နေဒီလိုသာဖြစ်နိုင်ဘူးလို့ပြီးမှအဲဒီကြည့်ပုံကြည့်နေကြည့်ရမယ်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကဝိပဿနာနဲ့ မပြတ်ရှိပြီးပြင်တာတော့မဖြစ်ပါဘူးသေချာပါသူသမာဓိဉာဏ်ကောင်းနေတဲ့ကဆိုတော့ရှင်ရှင်အဲဒီပြင်နေစိတ်တို့ဉာဏ်တော့နှလုံးဖွင့်တာတော့အဲရှိပါတော့ပြီးတော့မြင်တာတော့ပေါ်တိုင်းပေါ်တိုင်းအကုန်လုံးကကြည့်တော့မှရင်ခန္ဓာကိုယ်ဖြစ်ပြနေတဲ့သဘောကြီးရပြီးတော့လောဘတက်ပြန်ဣဒ္ဓကာမလည်းမဖြစ်ဘူးဒေါသကိုလည်းဒီကုံမှုစိတ်ပြမှုဒီနဲ့တွဲပြီးနှလုံးမသားမှုဒေါမနတာကဘာမှဖြစ်နိုင်လို့အဲဒီတော့ မဖြစ်အောင်ကြည့်ရမယ်တဲ့ဒါကြည့်တာတခုပဲသတိ द्वार ဆောင်ကြည့်ပုံရှိတယ်ဒီမှာထုတ်ပြန်တယ်ဟောတာ द्वार နာဆောင်ကြည့်ပုံတွေမကြည့်ရဘူးအဲ့ဒါနည်းလိုပဲနားလည်းနားထောင်တဲ့ခါကာလတွေနားထောင်နေတာတွေရှိလို့ရှိရင်နားထောင်နေတယ်နားထောင်နေတဲ့စိတ်ပေါ်လာတာတွေမှတ်ရမှာမှတ်ပြီးတော့နားထောင်နေမှပဲနားထောင်ဖို့တရားတွေနားထောင်နေတာဒီကံကြည့်ပါဦးအဲဒီအင်္ဂလိပ်ကပြပြအာယုံတွေလောဘပြပြအာယုံဒေါသပြပြအာယုံ အဲဒါတွေတော့နာမထောင်နေနေမှာပဲတရားတော်မြတ်ပုဂ္ဂိုလ်အဲနှကောင်းကနာစရာအနတရားကစားစရာတွေကတော့မစားလည်းမရှိဘူးစားလည်းမရတာကိုအဲဒီငါကြည့်ရတာလည်းရှင်းပါကြည့်ရမယ်ဖြစ်တဲ့နည်းနဲ့စားရမှာအဆင်မပြီးတော့စားနေရတယ်အဲကိုကအတွေ့အထိကလည်းမတွေ့မကြည့်လို့မကြည့်ဘူးတွေ့ထိတွေရှိဆိုတာရှိတာပဲကောင်းတဲ့အတွေ့အထိမရှိမကောင်းတဲ့အတွေ့အထိတွေကရှိရတယ်အဲဒါတွေလည်းအတွေ့အထိတွေတိုင်းရှိမှနေမှာရှင်းပါနောက် စိတ်ကူးစွာကြံနေမှုလေအဲ့ဒါကရေးကြည့်တာပဲစိတ်ကမကြီးပဲနဲ့မနေဘူးနိုးနေလို့ချင်းစိတ်ကူးစွာပြည့်နေတယ်အဲသူလည်းပဲပေါ်တိုင်းပေါ်တိုင်းနေအကုန်လုံးလိုက်ပြီးတော့ပြည့်နေတော့အဲ့ဒါမြတ်စွာဘုရားကလည်းသင်္နနာအိန္ဒိယဂௌဒအင်းစီဆောင်စည်းပုံပုဂ္ဂိုလ် द्वार မျက်စိအမြင်တစ်ခုနဲ့ကြည့်တာတစ်ခုနဲ့ပဲပြရတယ်ဘောဓဘာဝကပြီးအဲ့ဒါတွေတော့မပြဘူးလားမြည်ပြီးတော့သုံးသွားရတယ်မှန်ပါမှာအကုန်လုံးကြည့်အကုန်လုံးဉာဏနာတိုင်းကျင့်သွားတယ်တူတော်ကျင့်နေကြတာပဲ တို့ဘာလို့မကျင့်နိုင်ရမလဲဆိုပြီးတော့ကျင့်မှကျင့်။နောက်ဘောဇနိမတ္တိသာတရိဒံနန္ဒကဘောဇနိမတ္တိယတာယဟောတိအဲဘောဇနိမတ္တိယနန္ဒဘောဇနိတရှိပြီးကုန်တဲ့အဲဒါဘယ်လိုတော့ဤတာပြေဆွေနန္ဒောဒီသင်္ဃာယောနိသောအာရံအာရေတိေဝတဝါယနမဂါယနမန္နနာယနဝိဝုဒနာယ ယာဂရေဝအိမသကာရာတိတိယယာသနာဝိန္ဒုပါတေမသံလောကာယဣတိဝရဏဇဝရဏံပြင်းတိုင်းနောဇဝရဏပါဒတာနိသာတရာသမေဘုဇတိနောဇရရာဘာပိသာရောသာတိသာရောညာတော်ရှင်များဒီသိက္ခာကနာထဲမှာပဲဘာသူနာလာငယ်လေးကကိုရင်ပုဂ္ဂိုလ်ကရလာကြတာလေအများအားနေတဲ့ပုဂ္ဂိုလ်တွေမှာရလာတယ် သူတို့ငါးရွာရောအတူရုပ်မှတ်ရအောင်လို့อืมဘာသာများတို့ရုပ်ကလေးပြထားပါလေဒီစားဝယ်မယ်မယ်ကောမြည်မယ်ကြာလာပါရဲ့သင်ပြည့်ခြင်းကမသုံးပါဘူးလားစသည်နဲ့အဲဒါလေးတွေပြတော့အဲဒါနဲ့သင်ရင်ပြီးရတာစားရမယ်ဉာဏန္ဒစားတိုင်းစားတိုင်းအဲဒီလိုသင်ရင်ပြီးရတာစားတယ်ဟာအတိုင်းစီလို့ရှိတယ်ယာသနာရပြရမယ်လို့ပဲအဲဒါလေးကောင်းတာပူစားတယ်ဥမာပဲဒီလိုမဟုတ်ဘူး ရတာနဲ့ယုံပဲအသက်ရှင်နေဖြည်ပြီးတော့တရားကျင့်သုံးအားထုတ်နိုင်အောင်ဆိုပြီးရည်သီးတာတော့တော့ပဲထိုက်တန်ယုံပဲသုံးဆောင်တယ်လို့ဆိုလိုပါတယ်။ဘာရင်ဖေးရီစားွယ်တွေကိုတိုင်းဖြည်ပြီးသုံးဆောင်ဆိုရမယ်။ဘာရင်ဖေးရီစားွယ်တွေတိုင်းဖြည်ပြီးသုံးဆောင် ဟင်ဆွေတွေသာဝေတွေတိုင်းစီတိသုံးဆောင် ပုံကတော့ညာတော်ရာသုသောခဏရှိတယ်ပြိပင်္ဂယောနိသောဒီနာဘာဒံပြိပေဝါမိလို့လည်းရသင်္သာမဏေဝုခရအဲ့ဒါကိုပြက်မှတ်ပြီးတော့လာကြအခုအတော်တကူမှတ်ရအောင်လို့မဟာဗုဒ္ဓမှာဆရာတော်ကြီးကြည့်ထားတဲ့အဲဒီဖန်းအင်းရင်တော့အောင်းပါလေလို့ဒီဒီစားဝယ်မဲမဲကိုညံ့ညံ့ကြလှပါလေသင်ပြေးနေတာမတုံးပါဘူးလို့စသည် ဘုန်းကြီးကဗမာလိုစီစဉ်လေးနဲ့ပြထားပါလေသင်္ကန်းလို့ပဲနဲ့အဲဒါလည်းသင်္ကန်းပြီးသုံးဆောင်ပဲကျော်မြို့လှရမရေကံရှင်းရန်ကျော်လင့်သုံးဆောင်ဒီဝတ်ဘဝရောက်ကျော်မြင်းနိုင်အောင်လို့ကျော်ပါနိုင်အောင်လို့ငယ်ရွယ်ပုဂ္ဂိုလ်ကျော်ပါနိုင်အောင်လို့အဲရွယ်လာစားပုဂ္ဂိုလ်လည်းကာမဂုဏ်အယုံနဲ့ကျော်နိုင်အောင်လို့ဒါမှအားရပြည့်စုံအောင်လို့ဆိုပြီးတော့သူ့သေးတယ် မင်္ဂလာစားနေရတာပဲအဲဒီလိုစားတာမဟုတ်ဘူးတဲ့မထာရမန်ရဖို့ရလည်းမဟုတ်ဘူးတဲ့အဲရုပ်ရည်ချင်းနဲ့ပြည့်စုံပြီးတော့အာမန်ယောက်ျားမန်အဲဒါရဖို့ရလည်းမဟုတ်ဘူးမာနနာယဒီနဲ့အသားရည်ဒီနဲ့မဟုတ်ရလည်းမဟုတ်ဘူးတဲ့နာဝိဝုသနာယ သားရည်ပြည့်စုံပြီးတော့လှပါဘူးရတယ်မဟုတ်လားမဟုတ်ဒီမှာလှရအကုန်လုံး၄ခုလုံးတော့မထက်နိုင်ကျော်မီးနဲ့လှရနှစ်ခုထက်တယ်ကျော်မီးနိုင်လို့ရလှဖို့ရသားရည်ပြည့်ပြီးတော့လှဖို့ရရည်ရည်ပြီးသုံးတာမဟုတ်ပါဘူးတဲ့ဘာအတွက်သုံးလို့ဆိုရှင်းရမျောခြင်းသုံးဆောင်ဒိဋ္ဌာသုံးပါးကျင့်နိုင်ဖို့မြတ်စွာဘုရားသခင်ကသီလဒိဋ္ဌာရဲ့ကြာစီစွာကျင့်နိုင်အောင်မပြေသေးကြာစီစွာကျင့်မှာပေါ့ ဇံကားပဲနေလို့ရှိရင်တော့မကြခင်သေသွားနိုင်တယ်သေသွားရင်ကဒီလိုသိခါတွေကြာမကျင့်ရဘူးသမာဓိပညာသမထဝိပဿနာလုပ်တဲ့ကြာမကျင့်ရဘူးအဲဒါကြာကြာကျင့်နိုင်အောင်ပြီးပြီဆိုရင်ကျင့်နိုင်အောင်လို့ယူရကျင့်တဲ့အဲဒီလိုယူရကျင့်တဲ့စားရမယ်ဒါကိုကျော်မြူလှရမရည်တန်ကျင့်ရမျောလင့်သုံးဆောင်ဆိုရမယ်ကျော်မြူလှရမရည်တန် ပညာမျောလဲသုံးဆောင်သည်ကျော်မြုပ်လှယံမယီတံပညာမျောလဲသုံးဆောင်သည် နိနံပါကအိန္ဒိယသုဒ္ဓတော်အိန္ဒိယဆောက်ရှောက်ပေါ်အိန္ဒိယတံဝရနဲ့ပြည်စုံသောနိနံပါကဟောဒီမတ်တိအစာနဲ့တိုင်းပြည်ကိုပြီးတော့သုံးနံပါသတ္တယံဒိကရောနန္ဒတာဂာဂရိယံဂာဂရိယံယောဂတာယဟောတိဒါကအဘူဟောမေဟာကတော့ န္ဒသာဒရိယနှုတ်ကြမှုနဲ့ပြည်စုံတွေကိုနှုတ်ကြမှုအပြင်နဲ့နှုတ်ကြမှုကတော့ဒီရတယ်နာဟောနေတာပါပဲဒီဥစ္စာယောဂီတွေနဲ့စပြီးတော့သာသနာဟောနေတာဒီဝတ္တစင်ကမေနနိစ္စဇာကဒီနေ့လို့ဉာဏ်ဆောက်လိုက်ခိုင်းလိုက်ဉာဏ်ဆောက်လိုက်ခိုင်းလိုက်အရိယဘုံနှစ်ပါးဖြင့်အာဝရဏိယဓမ္မိ အာဝရဏိယတရားနိဝရဏတရားတော့မှစိတ်ဓာတ်စိတ်ကိုပြိတော်ရည်ဒီဒီရည်ရဒီရည်ရနဲ့နိဝရဏတရားကိုမဝင်အောင်ရဲပြုညာမယ်လို့ဆိုတော့တယ်ဒီညာကြောင့်ကျင့်ရင်ထိုင်ရင်ဒုက္ခနဲ့ဒီညာကြောင့်လည်းတော့ဘယ်ကျင့်မလို့ပြုညာမှာကြွရဲလမ်းနဲ့စရဲလက်ပြုညာထိုင်နေရင်လည်းထိုင်သက်သက်ထိုင်နေရင်လည်းဘယ်ကျင့်မလို့ ဆိုင်ပြီးတော့စဉ်းစားကြည့်ပါလေစဉ်းစားနေကြည့်တာဖြစ်နေတာပေါ့အဲဆိုင်နေတဲ့ခါလည်းပဲောလာကလေးရှိအောင်မဆိုင်နေဆိုင်နေဘုံဘုံအနာဘာနာကျတဲ့ပုဂ္ဂိုလ်အနာဘာနာရှိနေတာပါပဲသူများလည်းရှိလို့ရပါတာတော့ဘုန်းကြီးတို့ကပြေးထားတာကတော့အရင်ကကောင်းနေပိနေဒီဥစ္စာတွေရှိတော့အဲနိုင်နေတဲ့ပုဂ္ဂိုလ်ကျတော့ကောင်းတာပိနေလည်းမဟုတ်ပါဘူးဝါရပွာတွေရှိနေုံမှာပဲဆိုင်နေတဲ့ခါကလားအဲရှိတာတွေရှိတာတွေဒီကရာရှိနေရှိ အကုန်လုံးချပြီးတော့ပြန်မှန်းတယ်ကြားမြင်တာပေါ်လဲမှန်းကြားတာပေါ်လဲမှန်းဘာမှမရှိရင်ပြည့်ရဲ့ပြည့်ရဲ့မှန်းနေတာပဲအကုန်လုံးဘယ်လိုမှပြန်မှန်းတယ်အဲဒီတော့ရှုမှန်းနေရမယ်အရင်ကရှုမှန်းနေဒီညပိုင်းကရှုမှန်းနေဒီနေ့လုံးကုန်တော့ညာဦးရောက်လာပြီညာဦးပိုင်းကျတော့ဘာလို့အောင်လို့ဦးမှန်ကြမှာဗတ္တိယပုရိမှန်ကြမှာစိတ္တမေနဖြစ်ကြအာဝိနေဒီမေစိတ္တပရိသောတိဒီကြီးပဲညာဦးညာကြတော့လည်းဒီလိုလည်းဉာဏ်တော်လည်းဉာဏ်တော်လည်း ဒီမှာဒီဝရဏတရားတွေသင်ရမယ်တဲ့ဒါကောင်ညာရောက်သွားပြီဆိုတော့ညာဆိုတော့ညဆန္ဒနာကြီးသာဆိုတော့ညာဝိညာဏကဒိနာကြီးဇနာယီဇနာယီကဟိုပဲဇနာယီက7နာယီ7နာယီ အာရယံတစ်ချက်နှစ်ချက်ရင်းလာပြီပေါ့ဒါအဲဒီမှာလည်းပဲဒီကအားလုံးမြအောင်လာတော့အဲဒီလိုမျိုးကဗျာလည်းလျောက်ပြီးတော့နေလို့ရဆွဲကြည့်ထားပါတော့ယသိနေနာပပင်နာတရားသိရန်ကပဲဒီတဲ့မြတ်စွာဘုရားကတော့လက်ရစေစောင်းပြီးတော့လက်ရတဲ့လျောင်းအိခါကိုသဘောကျတယ် နေရပဲလျောင်းနေတာသဘောကျတယ်လည်းရပဲစောင့်ပဲပဲစောင့်တာတော့သစ္စာတွေကဟောမထားဘူးလည်းရပဲစောင့်လို့ပြီးနောက်တိုင်းကသေးပြာတွေကတော့စားတော့ပြီးတဲ့ခါကလာပဲပဲစောင့်ဒီမှာအစာကြီးကောင်းတယ်ဆိုတော့အကျမ်းမာရေးတော့တရားထုတဲ့ဘက်ကတော့ညာပဲစောင့်နေတာကတော့ပူကောင်းတယ်မြတ်စွာဘုရားအဲဟောတယ်လည်းရပဲစောင့်အေးပဲပဲစောင့်အေးကိုရမှာမသိရဘူး ပဲလဲအိပ်ကိုရမပြအောင်မှော့ရဥဒ္ဓကမပြအောင်လဲရပဲစောင့်ပြီးအိပ်အဲဒီတော့အိပ်တဲ့ခါမှာလည်းပါရိပါရံဥစ္စာရာယခြေလည်းဒီခြေတော်နှစ်ခုဇုံဖတ်ထားလို့ရှိရင်ရှင်ရဲ့ပြင်ဖြစ်ပြီးတော့နားနေကြောင်နေနိုင်မယ်နေဆိုလို့အဲပေါ်ခြေတော်ကနည်းနည်းလေးလွန်ပြီးတော့ထားပါတဲ့ဆရာဘုရားဆင်းလို့လေလျောင်းတော်မူပုံကြီးပြပါတယ်အဲဒီပုံစံပေါ့ခြေတော်လေးဒီလိုထားရမယ်ရှင်ရဲ့ပြင်မဖြစ်အောင်

မှတ်ပြီးတော့ဘာမှရှိငြိမ်းနေလို့ရှိရင်လည်းအဲမနိကြအောင်မရမှာလေခွန်ကြီးတို့ကပေးတာကဖောင်းနေပိန်နေအစပုဂ္ဂိုလ်ဒီလိုပဲမှတ်ရမယ်နောက်ကြလို့ရှိရင်တော့အကုန်လုံးမှတ်နိုင်ရင်တော့ပေါ်ရပေါ်ရမှတ်ဖို့လို့ဒီကုလုံးပဲမှတ်မှာပဲအဲသတော်တံဇာနောအဲဒီတော့မှားပြီးတော့နေရင်လည်းသတော်တံဇာနောအဲဒီတော့အိပ်ကျော်သွားအောင်ဥက္ခဏပညာမနတိကတောဥက္ခဏပညာမနတိကရိတဝဘယ်အချိန်ကျထမယ်ဆိုရင်နှလုံးသွင်းလည်းရှိရမယ်၄နာရီလောက် 2နာရီလောက်ချိန်ပေါ့လေ2နာရီလောက်အိပ်ပြီး2နာရီလောက်ကြာတော့ပြင်ဆမ်းမယ်လို့နှလုံးသွင်းပြီးတော့အဲဒီလိုအိပ်ရမယ်စမ်းတာမရှိဘဲနဲ့အိပ်နင်းရမှမယ်အိပ်ရဘူးအဲတော့အိပ်နေတဲ့အချိန်တော့အဲဒါကတော့အိပ်ပြောနေရင်တော့ဒါအမှန်တော့ပါဘူးဒါနားရတယ်ဆိုရင်အဲနောက်အဲဒီ2နာရီလောက်ကြာတော့နောက်ဆုံးရံရောက်သွားရင်ည3မိုင်မှနောက်ဆုံးမိုင်ပစ္စည်းမရာမလို့ဆိုတယ်နောက်ဆုံးရံနောက်ဆုံးမိုင် အဲကြတော့ပစ္စည်းမပစ္စည်းမရမှာပစ္စုပ္ပာရသောသောထားရေးဆိုတာအဲနှစ်နာရီလောက်ကနေပြီးထားပါအခုယောဂီတွေကနည်းနည်းကြော့ပြီးတော့၃နာရီလောက်ကနေပြီးတော့ဒီမှာတရားထိုင်လို့ရတယ်။ကြားရတာ၃နာရီလောက်မှသာညောင်းနေပါလေဖောက်။ဒါသိကျင်းတယ်လို့မသွားပါဘူး။မြတ်စွာဘုရားညွှန်းတဲ့အတိုင်းဆိုရင်လည်းတော့ကြော့နေတယ်လို့ဆိုတော့ဒီတရားကမနာစရာတွေကကြော့တော့တာတော်သေးရဲ့အောင်မရမှာလို့ သစ္စာဗျာသနာရပြုတာသနာရထားတယ်ရရတယ်အဲဒီမှာလည်းသင်္ကြမေနမြူစာသွားခြင်းကြခြင်းဖြင့်သွားခြင်းထိုင်ခြင်းဖြင့်အရိယဘုံနှစ်ပါးနဲ့ရတာကတော့ပြန်ပါသွားပါပြီလက်ရောင်အိမ်ဆောင်မပါဘူးနောက်မနေ့လင်းတော့နေ့ရောက်တော့နေ့တနေ့လုံးရင်းကတော့သွားတယ်ရင်းကတော့သနာရောက်ကထပြီးတော့ည7နာရီလောက်တည်းအောင်ကြားထဲမှာလက်လျောက်မဤတဲ့တော့ကြောက်တခါတည်းအထောက်အမှား အဲဒီလိုအထုပ်ကြီးနဲ့မြတ်စွာဘုရားညွှန်ကြားထားပါလေအဲဉာဏ်နာကဒီတိုင်းကျင့်တာလို့ပြောတယ်ဒီတိုင်းကျင့်တာအဲ့ဒါလိုတဲ့ပုဂ္ဂိုလ်အောင်းမုတ်လေးတပုဒ်ရေးထားပါတယ်မြေရောညင့်ပါချိန်များစွာဘာဝနာဖြင့်လို့နေနေ့ရောညရောချိန်များစွာဆိုတော့24လေးနိုင်ရှိတာက၄နိုင်လို့တော့နာရီပေါင်း20မှာချိန်များတာပေါ့နာရီပေါင်း20နိုးပြီးတော့နိုးဆိုနိုးရုံတော့ နိုးရတဲ့ကမို့ဘာဝနာနဲ့နိုးရမှာတဲ့နိုးနေလို့ဒီကူတွေဟိုရောက်ဒီရောက်နေတာအဲ့ဒါတော့တန်ဖိုးမရှိပါဘူးသူကတော့ဒီရောညမှာသင်ညာသာဘာဝနာဖြင့်နိုးနေဆိုရမယ်နေရောညမှာသင်ညာသာဘာဝနာဖြင့်နိုးနေနေရောညမှာသင်ညာသာဘာဝနာဖြင့်နိုးနေ အဲဒီသင်္ကန်းသားတော်မှာညာရောနေရောညာရောအချိန်များစွာ24နာရီရှိနေတဲ့ကနိုင်20လောက်ဘာဝနာဖြင့်ဆုမှပြီးတော့မပြတ်နိုးနေတယ်နိုးတဲ့အကျင့်ကိုကျင့်နေတယ်မပြတ်အားထုတ်နေတယ်ဆိုရင်ငါတို့ဘာလို့အာမထုနိုင်ရမလဲအဲဒီတော့အားကြရတဲ့အခုကကောင်းပါရဲ့

ဝေဒနာခံစားမှုဝေဒနာတော်သည်ဝိဒအသိရကုန်သည်ဖြစ်၍အသိခံရကုန်သည်ဖြစ်၍ဝေဇံသည်ဖြစ်ပေါ်ကုန်၏ဖြစ်တဲ့အခါမှာလည်းပဲအသိခံရတယ်ဝေဒနာတွေကိုသိရပဲဖြစ်လာတာလည်းသိတယ်လို့ဆိုလိုပါတယ်ပါဠိကတော့ဒီလိုအသွားတဲ့မျိုးဗမာကအသွားတဲ့မျိုးပါဠိစကားနဲ့ဆိုရင်ဒီမှာဗမာနဲ့မချုံအဲဝေဒနာတွေကအသိခံရပြီးတော့ဖြစ်လာတယ် မာစကားကဒီလိုပြောလို့မရှိဘူးဝေဒနာတွေစစ်တုံးလည်းပြီးတယ်ဒီလိုပြောမှဝေဒနာဖြစ်ရင်စစ်စစ်ထဲမှာလည်းဖြစ်ဖြစ်ချင်းသူကပြီးတယ်အဲလိုပြီးတယ်ဝိရိဒဥပါဒာလေဝိရိဒပြရကောင်းနေဖြစ်တယ်သိခါကောင်းနေပါဌာန်းပြီးညွင့်နေကုန်ဒီတဲ့ထိုက်တာလည်းပဲပြီးတာပဲဝိရိဒာဘာဒငစ္စံဒီဝိရိဒာပြရကောင်းနေဖြစ်တယ်သိခါကောင်းနေဖြစ်အဘာဒထုတ်ပြောခြင်းတော့ဒီသံဒီရောက်ကြလေကုန် ချုပ်ပြသွားတဲ့အခါလည်းပဲသိတာပဲဝေဒနာပေါ်လာတယ်လည်းသိရဲ့သိသေးတယ်သိရဲ့ပြည့်စဲတယ်သိရဲ့အဲဝေဒနာကမဟုတ်စင်ညာစင်ညာလည်းပါပါတယ်စင်ညာကမဟုတ်ဘူးဝိတက်ဒီသုံးခုပဲဒီဒေသနာကတော့ဒီသုံးခုပဲဟောတယ်ဒီပြင်တရားတွေလည်းအကုန်လုံးကြီးတူပါပဲဒီပြင်ဖာတာတို့စေရနာတို့သင်ကြားတဲ့တရားတွေဆိုရင်အကုန်လုံးဒီတိုင်းကြီးတွေယူရမှာပါဒါပေမဲ့လို့ ဒေသနာတော်မှာသင်္နာတာကတော့ဝေဒနာရဲ့ပညာရဲ့ဝိတ္တရဲ့ဒီသုံးခုပဲသင်္နာတယ်အဲစိတ်တွေလည်းပဲသိရမှာပဲစိတ်ထိုက်စိတ်ထိုက်လည်းသိဒီရိုက်လည်းသိရက်ထိုက်လည်းသိအဲဒီတော့ဒီမှာသောရမှာပြန်ရှိစိတ်ဆိုတာစိတ်ချင်းဖြစ်တယ်ရှင်းနေတော့သိရဆိုတော့ဖြစ်တဲ့စိတ်ကတစ်ခုသိတဲ့စိတ်ကတစ်ခုနှစ်ခုရှိမှဒီလိုမှဖြစ်စေသိမလို့ဖြစ်နေအဲဒီလိုလည်းပဲစိတ်ဆိုတာနှစ်ခုရှိတာမဟုတ်ဘူးတစ်ခုတည်းရှိတယ်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 သိတာအဲ့ဒါဖြစ်ဆဲလို့ပဲဖြစ်နေတော့သိတယ်လို့ပဲသင်ရတယ်။ယောဂီပုဂ္ဂိုလ်တွေခုရှုမှတ်နေရတာဒီတိုင်းပဲ။ကောင်းတယ်ပိန်တယ်မှစိတ်ကူးလေးဖြစ်ရဟာစိတ်ကူးတဲ့စိတ်ကူးလေးဖြစ်နေချင်းသိတာကိုပြီးတော့စိတ်ကူးထွက်သွားတဲ့စိတ်ကူးနဲ့နောက်ကဆူမလိုက်တဲ့စိတ်နဲ့ဒီတိုင်းနဲ့လိုပဲသင်ရတယ်ဒီတိုင်းနဲ့တော့မဟုတ်ဘူး။စိတ်ကထွက်တဲ့စိတ်ကတော့ရင်ကြတာ။အဲ့ဒါသစ္ဆုတ်ပါသိတယ်ဆိုဒီပုံဒီနည်းနဲ့သိတာသုတ္တနည်းကဒီတိုင်းသိတာ။အဲ့ဒါသုတ္တနည်းနဲ့ဒီမှာဟောထားတယ်။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 ဒီစဲမှလည်းပြီးတယ်ဖြစ်ဖြစ်စဉ်ပြီးပြက်ပြက်စဲမှလည်းပြီးတယ်အာဖြစ်စဉ်ဒီစဲပြက်စဉ်ဖြစ်စဲဒီစဲပြက်စဲလို့ဆိုလိုပါတယ်အဲမဲ့လို့အဲဒီလိုပြီးလို့ချင်းသင်္ဃာကမကျော်ကြရဖြစ်စဉ်ဒီပြက်သင်္ဘောဒီဆိုင်ဆိုရမယ်ပฏิသန္တေအမြဲခြင်းဖြစ်စဉ်ဒီပြက်သင်္ဘောဒီ သတိသံသင်ရေရှင်သစ္စေတိပြည့်ရှင်ပေါ်သည် မှနေတာကအမြဲရှင်နေတော့ပြည့်စဲလည်းပဲပြည့်တဲ့တရားသင်ကြားတာပဲပြည့်စဲလည်းသင်ကြားတယ်ပြည့်စဲလည်းသင်ကြားတယ်အသုဒ္ဓနိယပေါ်ရှစ်ပြီးစားပြီးတာပါမြင်ပြီးပြီးချင်းကျွနိုင်မှနိုင်အဲ့ဒါပြီးတာပါမြင်လိုက်မြင်သေးပြီးတယ်လို့ခေါ်ရကြားပြီးပြီးချင်းနားပြီးပြီးချင်းအဲစားပြီးပြီးတွေ့ပြီးပြီးချင်းစိတ်ဝိသနာကြံနေမှုဖြစ်ပြီးပြီးချင်းတစ်ချက်တစ်ချက်မှနိုင်လို့ရှိရင် အဲ့ဒါပြီးတယ်လို့ခေါ်ရတာပါအဲ့ဒါကိုဆိုရတယ်ခံစားမှတ်တာကြံစီများအထင်ရှားရှိနိုင်တယ်အဲ့ဒါအားလုံးသွားကြွားဖြစ်ပေါ်တဲ့ယုံနာတရားတွေအကုန်လုံးပဲဖြစ်စေတည်စေပြည့်စေအကုန်လုံးသိရမှာပါပဲအကုန်လုံးသိရဖို့ဆိုရတယ်ဒါပေမဲ့လို့ဝေဒနာအစင်မှတင်ထားတာကတော့ဝေဒနာရဲ့ပညာရဲ့ဝိတ္တရဲ့ဒီသုံးခုပဲတင်ထားတယ်ဒါကြောင့်အဲ့ဒီ

အဲဒီတရားတွေကိုသင်ပြသုသိနိုင်ပါတယ်ဆိုရမယ်ခံစားမှသာဉာဏ်စီညာသင်ပြသုသိနိုင်တယ်ဒီခံစားမှသာဉာဏ်စီညာသင်ပြသုသိနိုင်တယ်ဒီ တိုင်းဒီတိုင်းအကုန်လုံးသိအောင်လိုက်ပြီးတော့ရှင်းဖို့ပါပဲသမဏဆရာတွေကမြေပြင်မပြပြောဟောတာလည်းဒါပဲအာထပ်တယ်လည်းဟောရင်ဒီပြင်လည်းဟောကြတယ်ဒါဟောနေတာအဲဒီတိုင်းသိအောင်လို့လိုက်ပြီးတော့ရှင်းမှကိုရှင်းမှကိုသိမှပြောရုံနဲ့ဟောရုံနဲ့တော့မသိဘူးနားရုံနဲ့လည်းမသိဘူးဒီကိစ္စဒီကိစ္စတွေကိုစူးစက်ပြလိုက်ပြီးအောင်ကြွရှင်နေမှလည်းမသိဘူးရှင်လေးပါးပြင်မြတ်တော်ခြင်းအသင့်ပြီးစေနိုင်လေသည်အဲဒီလေးပါးညီညွတ်လို့ခြင်း ညာတော့ချင်းပြီးပြီးနေနိုင်တာပဲအရှင်အနန္ဒအဲ့ဒီအကြောင်းရင်းက၄ပါးဖြစ်မယ်ညာတော့ချင်းကိုချင်းသွားတာကုလဗုဒ္ဓအမျိုးကောင်းနူးညံ့တဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့အာကြီးတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့အင့်နေတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့ဒါကကြီးတဲ့ပုဂ္ဂိုလ်ဖြစ်ပါလေရဲ့နဲ့အဲ့ဒီအကြောင်းရင်းက၄ပါးနဲ့ပြည့်စုံပြီးရှင်းလိုက်တော့ညာနာဖြစ်ပါလေသိရင်ပုဂ္ဂိုလ်ကြီးပြောကြမလို့ပါဘူးသိရင်ပုဂ္ဂိုလ်ကြီးဒီလောက်မှ ရုပ်ကောင်းသားအနေနဲ့နူးညံ့လာမှာမဟုတ်ပဲကျိုးဆိုဆင်းရဲတာအနေနဲ့မွေးဖွားလာတာပဲဒါတော့အာကြီးတဲ့ပုဂ္ဂိုလ်လည်းမဟုတ်ပါဘူးဒါတော့လှပါတဲ့ပုဂ္ဂိုလ်လည်းမဟုတ်ပါဘူးတဲ့အဲဒါကလည်းပဲနန္ဒလောက်တော့မကြည့်ဘူးလို့ဆိုရမှာပဲမကျင့်နိုင်ကြအကြောင်းမရှိပါဘူးတဲ့ပြင်ငါလေးပါးနဲ့ပြည့်စုံလို့ရှိရင်ရာဓမေရာကိုရအောင်ရှင်းနိုင်ပါတယ်တဲ့ပါရမီမင်းကြီးကျက်သေးလို့ရာဓမေမရောက်တော့မှ ဟောက်တဲ့ဆုံးသောတာပတိမေကိုတော့ရောက်အောင်ရှင်းနေကြအကြောင်းရှိပါတယ်အဲဒါကိုရင်းလေးပါရှင်းတယ်ရေဟိရှင်းအင်္ဂါလေးပါတော့ရှင်းအကြောင်းအင်္ဂါလေးပါတော့နာနောနာနာတိပရိပုံဏပြည့်စုံသောပရိသုဒ္ဓါကိုမြင့်စင်ကြသောဓမ္မဆရာများသောခြင်းကိုသတိကြောင်းခြင်းငါပဲတော်တည်ဆွနိုင်ပါသည်အဲဒါကိုရင်းလေးပါဖြင့်မြတ်သောခြင်းအသင့်ပြည့်စင်နိုင်လေ၏ ဒီရဆောင်မှုရေးတော့တယ်ဆိုရမယ်ရင်လေးပါခြင်းညသောခြင်းအသင့်ပြီးစေနိုင်လေသည်ရင်လေးပါခြင်းညသောခြင်းအသင့် န်းထိုးထားတဲ့မှာသာဣန္ဒြေမြ6ရကပိဋ္ဌလုံးညုံစင်နိုင်ကြီးကနေပြီးတော့အဲသူကြည့်ပြီးပြောင်းတွေ့လာအိန္ဒိယဗံဟောတော့နောက်နှစ်ကဖိုင်းထွေးလေးဆိုဘောဇင်မတ်တင်လူကနှစ်သုံးကတော့တစ်ပိုက်တည်းပဲသူကရှင်းတယ်လဲကတော့နှစ်ပိုက်ပဲသူကသီသမစင်နေစင်အဲဒါအင်္ဂါ၄ပါးအကြောင်း၄ပါးပဲ အဲဒီကြောင်းလေးပါးနဲ့ပြည့်စုံပြီးရှင်နာနာရဟနာဖြစ်တယ်ဒီပုဂ္ဂိုလ်တွေလည်းအဲဒီလိုပြည့်စုံလို့ရှင်သာရှိရမှာပဲအဲဒီလိုကျင့်တော့အဲဝိပဿနာဉာဏ်နဲ့ဖြစ်ပုံတွေဒီမှာအချိန်ကြည့်ရင်လည်းပြောဖို့လည်းမရှိပါဘူးဒီနေ့တော့ဟောခဲ့တယ်ဟိုမှာဒီရင်နဲ့ကြာဆောက်ကြောက်သာကောင်းစွာလုံပါစေဘူးဒီနေ့အဲဒါပြောရပြီးသားပါအမသတိကိုမှရှိနေပြီတာများစေအမသတိ ကိုမမျက်စိပြီးတော့နိဗ္ဗာန်ဉာဏ်နဲ့ဖြစ်ပါစေကိုမမိုက်ဉာဏ်နဲ့ပြီးငြိမ့်တဲ့နိဗ္ဗာန်ဉာဏ်နဲ့ဖြစ်ပါစေနိဗ္ဗာန်ဉာဏ်ဖြစ်ပုံနဲ့ဟောဖို့ရတယ်ဆိုတော့သင်ကြည့်တော့အာယုန်တင်းနဲ့တမဲဖွဲချောင်းပဲဖြစ်ပါလေတင်းနေတဲ့လို့နှလုံးသွဲတဲ့စိတ်ကလေးအဲ့ဒါလေးတင်းနေတဲ့ဒီခုဖြစ်လာရင်မှတ်ပြီးတော့ပယ်ရတင်းနေတာလေးကြည့်ကျင်တဲ့စိတ်ကလေးကလည်းရှိသေးတယ်လို့ဆိုအဲဒါလေးမကြည့်ပါနဲ့ဆိုမှကြည့်တယ် ဒီအယုံလည်းမစဉ်းစားပါနဲ့ဆိုမှစဉ်းစားတယ်စိတ်ဆိုတော့မဟုတ်တဲ့ဥစ္စာတွေကအဲ့ဒီစိတ်ကူးလေးကစပြီးတော့ပယ်မှဒါမှဒီအယုံကိုမကြည့်ဘူးဒီအယုံနားမထောင်နဲ့ဒီအယုံကိုမစဉ်းစားကြအောင်လဲအဲ့ဒီဘက်ကိုအယုံလေးဆက်သွားတာနဲ့မှတ်ပြီးတော့ပယ်မှမှတ်ပြီးပယ်ရင်သူကဟန်ကြတာဆိုကောင်းတယ်ဒီလိုသာဖြစ်တတ်တဲ့အယုံလေးတစ်ခုခုကိုစိတ်ကသွမ်းပြီးလို့ချင်းဒါလေးခဏခဏပေါ်ရတယ်အဲ့ဒါလေး စပြီးပေါ်ကစားမှားလိုက်ရင်တဝက်တစ်ပြည့်နဲ့သူကပြီးသွားတယ်ဒါမှမှတ်လို့ရှိရင်လည်းအဆုံးရောက်ရောက်သုံးတဲ့အပြင်ကိုထပ်ခါထပ်ခါကိုနှလုံးသွင်းနေသေးတယ်ကိစ္စတွေအများကြီးပွားတာဆိုတာဟိုကြရာလင်္ကာတို့ဘာလို့ဆိုတာရှိတယ်ကိစ္စကသစ္စာနေတဲ့ကဘာလင်္ကာလေးတွေဘာလေးတွေရှိတယ်အဲဒီကြရာလင်္ကာလေးတွေကငရေကစပြီးတော့နှုတ်တဲ့ရအမှန်လေးရှိတတ်တယ်အချို့လင်္ကာလေးလိုတယ်ဆိုတော့ဒါလည်းပါတယ်တွေ့လို့တစ်ခေါက်လောက်ဖတ်တာနဲ့လည်းနှုတ်ထဲဆွဲနေတယ်ရှိတယ်အဲဒါလေးဟာ အဲ့ဒီတဲ့ကြောက်စဉ်းစားရင်ကိလေသာပွားတယ်လောဘဒေါသတွေပွားတာပဲအဲ့ဒီလိုဟာလေးကိုစိတ်ကူးဝင်လာရင်စစချင်းရှုမှလိုက်ရင်အမရသွားတယ်လို့ဟန်ကြတယ်မနာကောင်းတယ်အဲ့ဒီလိုရှင်းသွားမှာအဲ့ဒါဒီတဲ့မှာဟောဟုတ်ပြောရတယ်ပဲအာယုံတင်တယ်တမေဖွဲရှောင်းပဲပြပါလေမတင်တယ်ဘူးဆင်ញဲမှုမြဲပါစေမလဲပြီးတာပွားစေတာသုံးရမှတင်တယ်ဒီကနုပါဒနာဖြစ်ပုံနေတာလေဟောဖို့ရတယ်သင်ကိုယ်ဥပါရင်မောနိုင် အဲဒါရှင်နန္ဒအဲ့ဒီကြောင်းရင်ကလေးပါးဖြင့်ရှင်းလို့တဲ့ပရိသုဒ္ဓပရိပုံနာအပြည့်စုံသင်ကျေတဲ့ဓမ္မစရိယာများသောအကျင့်ကိုရှင်းနိုင်ပါတယ်တဲ့ရဟနာဖြစ်တယ်ရဟနာဖြစ်ပြီးတဲ့ကံမြတ်စွာဘုရားကလာပြီးတော့လျှောက်တယ်ရှင်နန္ဒဘယ်နဲ့လျှောက်တယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားအရင်ကသာသနာတော်မှာပြောမှုပြီးရှင်းတယ်လို့ရှင်းတယ် နာသမီးတွေရဖို့ရတောင်းခံတယ်ဆိုတာဗျာတဲ့အဲဒီတောင်းကအာမရာဟာမလိုပါဘူးတဲ့အောင်ကအဲဒီအာမရာမလိုတော့ပါဘူးသူကသစ္စာတရားကိုတောင်းကမရှိဘူးဆိုတဲ့အကြောင်းသားပြတ်လျှောက်တယ်ဟောလို့ညာနာဖြစ်နေတယ်ဘယ်လိုတော့သုတပြေတောင်မလို့သစ္စာကတော့ညာနာဖြစ်နေမလိုတော့အဲသစ္စာပြားကလည်းပဲသောကပြီးပါတယ်ဒီတိုင်းသူကသူကြီးမှပြီးပါတယ် အဲရောက်ဆက်ပြီးတော့ကျင့်ခိုင်းတယ်ညာနာရှိနေတော့တာပေါ့ကွာဆရာဗျာအဲဒီအာသဝတရားတော်မှာစိတ်လုံးမြောက်သွားကြတဲ့ကတဲ့ငါဗျာအဲဒီတောင်းလာငိမ့်တာပါပဲငိမ့်နေပါပြီဆိုပြီးတော့မြတ်စွာဘုရားမိန့်တယ်အိန္ဒြေစောင့်ရှောက်ရာမှာဇေနန္ဒလွန်ခဲ့အထူးမြတ်ဆုံးပဲမြတ်စွာဘုရားဤဒီသာဘာဝကတွေထဲမှာရှင်သာရိပုတ္တရာရှင်မောဂလန် အဲမာသတဗအရှင်နုရောဓအစပြုခြင်းညာနာမရှိရင်အများကြီးပါပဲအိန္ဒိယသံဝရပြည်စုံတဲ့ပုဂ္ဂိုလ်တွေကြီးရပါပဲဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်တွေတဲ့ရှင်နန္ဒအိန္ဒိယသံဝရအရာမှာလွန်ကဲပြည်စုံတယ်ဘာကြောင့်လဲဆိုသူကပထမတော့သက်ကုံတွေတို့သောတိန်တွေမသောက်သီးမိလို့အဲသနာရကလျာဏီရဲ့ မှားလိုက်တဲ့စကားကလေးမှားလိုက်ပုံအချင်းရာလေးသူစိတ်ထဲစွဲကြနေတာကိုအဲ့ဒါနဲ့သူ့မှာအနောက်ချက်တွေဖြစ်ခဲ့တာအဲ့ဒါကြောင့်နောင်ကိုဒီတော့မဖြစ်အောင်ဆိုပြီးတော့ဒီနေ့ကမငင်းငင်ရတဲ့အိန္ဒြေကိုရိုးသေးစောင့်ရှောက်တာခုနကပြောတဲ့ကိလေသာကိလေသာမဖြစ်နိုင်တဲ့အနေမှသူကြည့်တယ်ဖြစ်နိုင်တဲ့အနေတော့မရှိဘူးမဖြစ်နိုင်တဲ့အနေမှနားထောင်တယ်မဖြစ်နိုင်တဲ့အနေမှသိကူစဉ်းစားတယ်အဲဒီ၆ပါးလုံးအကုန်လုံးသူကဒီလိုစောင့်တော့တာ အဲဒါကြောင့်ဣန္ဒြေသူကုဋ္ဌဒွါရနာဣန္ဒြေကိုစောင့်ရှောက်တယ်အဲလုံညုံစရာတဲ့တရားရှိကုန်တော့မမငါပြိုက်ဘာဝကနာတတိရောဧကံဧသောဤနန္ဒသည်အဲ့ဒါအေဟောညဆုံးတယ်ဒီရက်ကိုသိတာဒီရက်ကဧတံအေကောဧတံဧသောဤနန္ဒအဲ့ဒါအေဟောညဆုံးတယ်

တဲ့တဲ့မိတ်ရွယ်ကြီးကျူခံရသည်သင်တွေစောင့်ကြသေးတဲ့တဲ့မိတ်ရွယ်ကြီးကျူခံရသည် ဆုံးအဲဒီသင်္နန္ဒအားကြပြီးတော့ကျင့်မှုရပဲလို့တော့ဒါကျင့်လို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်ကြီးအကျိုးများမှာပါပဲညာတော်တွေသင်္နန္ဒအားကြပြီးတော့ကျင့်ကျိုးများမှာမျိုးသားတွေယောဂီတွေဒီတိုင်းကျင့်ကျိုးများမှာမျိုးသမီးတွေကလည်းပဲဒါကျင့်တယ်မျိုးသမီးတွေဒီတိုင်းကျင့်အာကျိုးများမှာပါပဲတဲ့ကျိုးများဖို့ကြင့်မှုရှင်ကြီးတွေလည်းတော်တော်သုံးသွားတယ် တရားကပြီးရင်သိမှပဲမြဝေလာရတော့ဇာမရွေးချပြီးတော့မြဝေမှာသာဓုခေါ်ရအဲဒီရကြအောင်ဆိုတော့ဒီဇက်ကတိုင်းအားလုံးလိုက်ဆိုကြပါအဲလူဝိရတွေကတော့ညီပဲတဲ့အတတ်ညီပဲရင်အတိုင်းပါပဲညီရင်အတိုင်းမှာဝါဆိုသင်္ကတိုင်းကလည်းဖြစ်အောင်လို့ခွန်ကြီး50နဲ့ ဟောပွားရှိပါလိမ့်မယ်ဒီမှာအဲဒီဥစ္စာက56ပါးအတွက်ဝါစုသင်္ကန်းရောဒီနေ့သူကြားရအဲ့ဒါပါဠိကစာရဆိုတော့ဒါအတိအကျဝေရမှာဝေစုရမှာပြန်လဲ50နဲ့2ပါးပေါ့50 50နဲ့သိကြ2ပါး6ပါး7ပါးဟုတ်ပါ50နဲ့2ပါးကတော့ပုဂ္ဂိကပါရည်ရထားတယ်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 သူတော်ကောင်းတို့သည်ဝါဆိုသင်္ကလူတန်းလေရှိကြသည့်အတိုင်းဘုရားသာသနာနှုတ်ကဟအဖွဲ့ဤမှုရှိတော်စေတနာရှင်များဖြစ်ကြတော်ဤတော်တော်သည်နိရှိရှိတော်ရှင်များကလည်းဝါဆိုသင်္ကန်းကို က္ခခြင်းကိုပြုကြပါကုန်၏ဤသို့ပြုရ၌ကျေဥစွာရဏဂုံသုံးပါးနှင့်တကား7ပါးသီလ ဖြစ်ဖြင့်၎င်းဘာသောသင်္ဃာဤတန်ရာဖြစ်ဖြင့်၎င်းဘာငါတော်အားဒီစေသွန်းချ၍လူရန်ပါတော်၏52သုံးသော နှင့်တကွာရှင်မြတ်တို့အားအကြည့်ရသည်ပိုင်းခြား၍ဒီသက်သွန်းချ၍လူရန်ပါတော်၏ဒီကောင်းမှုပေါင်းသည်အာသောတရား၄ပါးတော်၏ဘုံရာကုံကြောင်းဖြစ်သောမဲ့ဉာဏ်ဘုံညာ ပါစေတည်းဒီကောင်းမှုကြောင့်ကျွန်တော်တို့သည်မေယံအန္တရာယ်ဟူသမျှတို့မှာအာခသေသင်လို့ကြ၍အသက်ရှင်ခြင်းအနာခြင်းခြင်းကျမ်းမာခြင်းသမ်းမာများခြင်းသတ်ရှိသော လာတောင်းလာသောလောကီလောကုတ္တရာပေါင်းညို့ချမ်းသာမင်္ဂလာပေါင်းတို့နှင့်ခါခတ်သေးပြည့်စုံကြ၏ဒီရခသိန်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောလင်းမြန်စွာ ကိုပေါင်း၏ကိုပါက ရောသောနာတရားမင်းဓမ္မမင်းသတ်စီတော်နာပေါင်းတော်ဟာ၎င်းကျေဥစွာသူသဖြင့်ညသေဝပါကုန်၏ညသေဝပါကုန်၏အလုံးစုံသော သတိယနာတိတေယပန္တောအတ္တနာမေဝပထမပတိရူပေနိဝေတေအပညာမနုဿသေယနာတိတေယပန္တောအတ္တနာမေဝပထမပတိရူပေနိဝေတေပညာမနုဿသေယနာတိတေယပန္တောအတ္တနာမေဝ မိမိကိုယ်ကိုယ်သာလင်ပထမရှိဥစွာအတိရူပေတင့်ရောသောအရာဌာနနဲ့ဒီဝေသရေချထားရ၏ဒီဥစွာပုဂ္ဂိုလ်ကိုသိုးကြအောင်လို့သင်တော်တဲ့နေရာမှာချထားပါအရေးကြီးတယ်ပုဂ္ဂိုလ်သိုးကြဝယ်ရေးကြီးတာလည်းလောကကလည်း ပုဂ္ဂိုလ်ရေးကြည့်တာပဲသူကြမှာပုဂ္ဂိုလ်အကျိုးကြမှာသူဘာရဲ့သူကြောင့်ပြုနေရသင်ညမနုဿာသေးရအခါတော်တော်မူကြီးကိုသင်လျော်ရာဌာန၌ထားပြီးတော့ခါကာလ၌သင်ညသူတော်ဘာကိုနုဿာသေးရနှံကြသွင်းင်းကြတာရသည်ပုဂ္ဂိုလ်နေရာကြောင့်ခြားရပြီးတော့မြတ်ကိုဆင်းခြင်းမြင့်ခြင်းကြတော်နေပါ ငါကြည့်တဲ့ကြည့်ရပါဏိတော်ပါဏိတော်ပညာရှင်နာကြည့်တဲ့ကြည့်ရမြင်နွမ်းစီရာကိုယ့်ကိုယ်ကိုနေရာကြအောင်ဆက်ထားရမယ်။ပညာတွေသုံးနေခွင့်ကြနေလို့ရှိရင်သူမကြတာတွေလည်းပဲဖြစ်သွားနိုင်တယ်မှားရင်လည်းမှားသွားနိုင်တယ်။ဟာလားမြင်နွမ်းပြီးတော့သွားနိုင်တယ်အဲဒီတော့မမြင်နွမ်းအောင်မိမိကိုယ် ကျေးဇူးစွာအကျိုးကြပါစေဆိုကြအောင်ရှင်းလျော်တော်မြတ်အားပါမြတ်စွာဘုရားဤသာသနာတော်မှာသင်လျော်တဲ့နေရာကတော့ဒီနာနဲ့ပြည့်စုံမှုရာသင်လျော်တဲ့နေရာပဲသမာဓိပြည့်စုံမှုရာသင်လျော်တဲ့နေရာပဲပညာပြည့်စုံမှုရာသင်လျော်တဲ့နေရာပဲဒီသာသမာဓိပညာဒီသုံးခုပြည့်စုံအောင်ကျင့်တဲ့အကျင့်ဟာ ရှင်းလျော်သောနေရာထားတာပါပဲအဲဒီသုံးခုတန်နိုင်လည်းမြတ်ပြည့်စုံအောင်ပြည့်မှုလိုပါတယ်ညာတော်များမှာဆိုရင်ဝိနည်းသိက္ခာဘုဒီလာတွေရှိရအဲဒီဝိနည်းသိက္ခာဘုဒီလာတွေကိုကိုယ်တိုင်ကကိုတတ်ပြီးလည်းမြတ်နားလည်းလည်းမြတ် ညသုံးမှုရေးကြည့်ပါအခုဒီသာဝနာရိတာမှာဝါသတော်မူကြတဲ့ရှင်မြတ်တရားယောဂီအောင်းနေတဲ့စိတ်စိတ်တွေလည်းအောင်းနေရတော့ဒီကလည်းနေတာကလည်းရှင်းအဖြစ်ဒီကလည်းခုမှရောက်ဒီနေ့ပါရင်ဖြင့်မြတ်စွာဘုရားဤသာသနာတော်မှာရတဲ့ရတဲ့တရားကိုရအောင်ရှင်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်ပြီးတော့လာကြတယ် ဖြစ်ဥစွာဒီလာအချင်းအပြည့်စုံရသာသနာ့ရေးတာနဲ့ဒီကောင်းကြီးတွေမှာလည်းတမထားပါရဲ့ဒီလားဆိုတော်တော်ကြီးပြည့်စုံလို့ရတတိပဘာဝနာကျင့်ကျင့်တယ်ဆိုတော့ဒီလားကအရင်းကဖြစ်ဒီလားကျင့်လို့သင်ကြရအဲဒါဒီလားနဲ့စာဒီလားနဲ့ပြည့်စုံအောင်တော်တော်ကလည်း ဆောင်ရွက်ရမယ်ရတာအဲဒီဓမ္မရိဓမ္မနေတဲ့အတွက်မှလည်းပဲဒီသက္ကာဘုဒ္ဓေမိမိကိုယ်တိုင်သိရမြတ်ရှင်းမှာပါပဲကိုယ်ကကျွေးနေတာရှိလို့သူတော်ကညွန်ကြပြောလို့ရှိရင်လည်းဝမ်းနဲ့ဝမ်းသာနဲ့လက်ခံလို့ရအရေးကြီးပါတယ်ဘောဝိသပတကုမနာရေးကြီးတာလည်းငယ်ငယ်ကြီးကြီးသူတော်ကပြောလို့ရှိရင် သူကပြောတာရှင်ရှင်ကပြောတဲ့ပုဂ္ဂိုလ်ကလည်းပဲမေတ္တာကရုဏာဖြည့်သွားပြီးကြတာပြောရဒါပုဂ္ဂိုလ်သိနေတဲ့အနေနဲ့မပြောရဘူးဒါပုဂ္ဂိုလ်မခံရင်အောင်သိဆိုးအောင်သိမချမ်းသာအောင်အဲဒါရွယ်ချက်နဲ့မပြောရဘူး ဒုရတိတိပြောတဲ့နေအားဆိုလို့ရှိရင်ဒုရတိတိပြောရမိကျေသူပြောမှာမပြောရဘူးအဲတရသာဝနိနာလေးတို့နိနာစီတို့တဲ့စေတနာရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒီကျေသူပြောလည်းပဲသင်ကြီးကပြောရတယ်အဲဒီတော့ပြောရလို့ရှိရင်ဒီရင်ကျက်တွေခုတွေပေါ်ပြီးတော့ကျက်ပွက်ဖြစ်သွားတာပေါ့လေသူအဲဒီတော့မပြောရဘူးပြောတဲ့ပုဂ္ဂိုလ်လည်းမေတ္တာသရဏရှိသွားပြီးတော့ ပြောရတယ်အဲဒီလိုပြောတဲ့စကားကောင်းကိုလည်းပဲနားထောင်တဲ့ပုဂ္ဂိုလ်ကယူသည်ဒီနားထောင်ပြီးတော့စဉ်းစားဆင်ခြင်ရတယ်ပြောတာဟုတ်ရင်လည်းဟုတ်တဲ့အကြောင်းဆင်ခြင်ပြီးတော့ကြည့်ရဘယ်မဟုတ်ဘဲနဲ့ပြောတယ်ဆင်လို့ရှိရင်လည်းပါပါရရနဲ့ရှင်းလင်းပြောဆိုရရှင်းရ ကိုယ်ကမှားနေတဲ့တရားရှင်ရင်ဆွဲပြီးပြောတယ်ဆိုလို့ရှိရင်အဲ့ဒါရှင်းလင်းသွားအောင်သေယူတာကလည်းပြောမခံနိုင်တဲ့အနေနဲ့ဒေါသနဲ့ကြံပြီးကြတာကပြောရပြောတာကမှန်းနေတယ်ကိုယ်ကရှင်နေတယ်ဆိုလို့ရှိရင်လည်းအဲ့ဒါပြုပြင်ရတယ်ဝမ်းမြောက်ဝမ်းသာလည်းဖြစ်ရပါများတယ်တော့ဆိုလို့ရှိရင် ဝဲနေကိုယ်တိုင်သွားတော့မယ်လို့သတ္တရရသင်ဆင်ပြီးတော့သွားတဲ့အခါမြင်တဲ့ပုဂ္ဂိုလ်ကမျက်နှာမှာမဲခွက်တို့ဘာတော့မသိမတော်တာရှိနေတယ်။အာမျက်နှာတည်းပါဦး။မျက်နှာမှာဘယ်လိုဖြစ်နေလဲ။သောမနဂါလေးမို့လို့တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းဒီနဂါလေးမျိုးပါဥစ္စာတွေပဲ။တတိပိစကပြောအဲဒီလိုတတိပိစကပြောတာအဲ့တော့ဝမ်းသာရမှာ။ဒါရဲ့ဒီတိုင်းလား။ မျက်နာမှာအကွက်ကြီးနဲ့ရုပ်ပြဆင်းပြနဲ့ပြိဿတဲ့ရောက်ရင်သူတော်ဘာတွေကြီးကြပြင်းပါပဲကျုံကြပြင်းမယ်ချက်ကွဲကြပြင်းအဲဒီတော့မရှိရအောင်မိမိမှာမပြည့်စုံတဲ့သူရင်းနေတဲ့အရာကိုမိတ်ဆွေကပြောပါလေဆိုပြီးအကြည့်ကြည့်နေတာအဲအမျိုးအနကြီးကြီးများတာကိုမသိတာလေဉာဏ်သာလေးဆိုရင်အကြည့်ကြည့်များ ဒါရီကျမ်းကဘုသူဒ္ဓလိုအားဖြင့်တော့ဒါရီဒီသင်ကြားလို့တမ်းမြောက်နေစေကံလေးလာခြင်းကမရှိရင်သိရနေကြတယ်။အောက်ဒီကြောင့်အားဖြင့်ဆိုရင်သင်္ကန်းဝုတ်ပုံယုံမုံကစပြီးတော့သိရပြီးတော့နေရတယ်။အဲဒီလိုဟာတွေလည်းသင်္ကန်းအတူတူပြောလို့ရှိရင်ဝမ်းမြောက်ဝမ်းသာနဲ့လက်ခံပြီးတော့ပြည့်စုံရပြည့်စုံရတယ်ပြောတဲ့ပုဂ္ဂိုလ်ပြည့်စုံရတယ် ဟောပါရေမုဒ္ဒရေအတ္တဘာသနိဝရေတတံတောပိယောဟတိအတ္တတံဟောတိအပိယောသုံးမှာဟောတာပြည့်တယ်ဆိုဝမ်းမြောက်စေရတယ်အားလည်းဟုတ်ပါမနာကြည့်ရလဲလာကြည့်လို့ရဟောပါရေမုဒ္ဒရေဟောပါရေဒီဥစ္စာဒီနေ့ကလည်းသုံးမှာသူမြင်ရမယ်မုဒ္ဒရေအတ္တတကလည်းပဲဒါမြင်ပြီးတော့သူသုံးမှာရမယ်

အဲဒီလိုသုံးသုံးမှပေးတဲ့ပုဂ္ဂိုလ်သူတော်ကောင်းစိတ်ရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းတွေကဖြစ်တယ်ဒီပုဂ္ဂိုလ်ဆရာသမားတွေဖြစ်ခင်ကြီးညိုတဲ့လေးစားတဲ့မိတ်ဆွေသင်္ဃာတွေဆိုရင်လည်းမိတ်ဆွေသင်္ဃာတွေဖြစ်ခင်ကြီးညိုတဲ့လေးစားအကတံဟောတိအပိယောအကတံသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေအပိယောမုန်းတတ်တယ်အဲသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေကတော့ငါပြောရမလားငါလာဒီတော့ဆရာလောက်ရမလားဆိုပြီးတော့ ဘုန်းတော်ကဆရာသမားကပြောကြရင်လည်းပဲဒါတော့သေးသေးငယ်ငယ်လေးပြောရမလားဆိုပြီးဆရာသမားလည်းပဲဘုန်းတော်ကအဲဒီတော့ဘုရားကပြောရင်ဘုရားပြောဆိုသုံးပါတာကိုနာဂာနိုင်တဲ့စိတ်ရှိလို့ရှိရင်ဒါသူတော်ကောင်းတယ်အဲဒီတော့ပြောဆိုသုံးပါတဲ့ပုဂ္ဂိုလ်ကိုသိခြင်းနဲ့ကြီးညိုတဲ့မေတ္တာမပြတ်တဲ့ဖြင့်သိရတဲ့တို့ပြီးတဲ့ကလားညိုလေးစားတယ်ဆိုလို့ရှိရင်ဒါသူတော်ကောင်းတယ် ရွယ်ကြခြင်းအကြောင်းပြုပြီးတော့မလိုမုန်းတာဖြစ်လို့ရှိရင်တော့ဒါဘယ်တော့မှမဟုတ်ဘူးကိုယ်ကဆုံးဖြတ်မှာ။ဟုတ်။ရာသမားကဖြစ်စေလူနေပုဂ္ဂိုလ်တွေကဖြစ်စေအဲဆိုရင်သာတွေ့လို့ပြောလို့ရှိရင်တဲ့ကြည့်ရင်ရမယ်တဲ့။ဒီနေ့တော့ဒီကဒီလိုမနေခဲ့ဘူးသူဆရာသမားတွေတော့မဆုံးမခဲ့ဘူးဒီကိုယ်တော်တွေကပါသူတို့ပြောပါလိမ့်မလို့အဲဒီတော့မရှိရဘူးသူ။ဒီကတော့ ဆရာသမားတွေကမပြောခဲ့တာတွေသူပြောပါသေးတယ်သင်ကြားပေးပါလေတဲ့ဆိုပြီးတော့ဝမ်းနဲ့ဝမ်းနဲ့လက်ခံရတယ်သင်္ကန်းဘုပုံယုံပုံတိုင်းဖို့အဲဒါရသာပြီးတော့ဒီနေ့ဟာရောသူပြောကြမလို့ဒီနည်းဆိုတာအလေးအလာနဲ့ကြည့်ရင်စာရဲပေတွေကသိနေတယ်မယ်လို့ခြေရွံ့နေတဲ့အဲဒီဥစ္စာတွေရောဒီလိုမျိုးလည်းတွေ့တော့ဒီလိုပြောလို့ရှိရင်ဝမ်းနဲ့ဝမ်းနဲ့လက်ခံပြီးတော့ပြုကြည့်ရတယ် ဒါမိမိကိုနေရာကြထားတယ်ဒီသားနဲ့စာရင်းနဲ့နဲ့ဆိုင်သူအရေးကြီးပါတယ်သင်္ဘာရိပုတ္တရာများခန္ဓာဒီသားရွယ်ဒီနေ့မှသင်္ဃဝရတဲ့ကိုရင်ကလေးကပြောတော်မှာတဲ့ဆိုရင်တော့ပြောလို့ရှိရင်ဖြင့်ဟုတ်ကောင်းခြင်းရိုးဒီလက်ခံပါတယ်။ဒါလိစ္ဆာမှာရိတ်နိုင်လို့ရတော့တယ်။အဲဒီလိုပဲ။ ဩဝသတ္တနာကုံနဲ့ပြည့်စုံပြီးတော့သိကျင်လင်းလာရပြုရဲအဲဒါကိုဒီနည်းနဲ့စပ်ပြီးတော့ဒီဟာပြောလို့ဆိုလို့ရှိရင်ဆရာသမားပြောလို့ဆိုလို့ရှိရင်အဲပြုကျင်ပြီးတော့ဝမ်းမြောက်ဝမ်းသာနဲ့ပြန်သုံးပြတော့ဒီလားသင်ကျေရဲ့ဒီလိုဆိုလို့ပြန်ကျင့်တော့နောက်သမာဓိပညာကျင့်လာတဲ့မှာ ဝိပဿနာပညာအခြေခံပြီးတော့ရှင်းနေတော့သမာဓိရဲ့လို့ပြီးတာမရှင်းရတော့ရှင်းနိုင်ရင်တော့ကောင်းမှာမကောင်းဘူးပေါ့ငါငါတော့သမာဓိကအခြေခံပြီးတော့ရှင်းရဇာန်တစ်ပါးပါရလို့ရှင်းကောင်းတာပဲကာယကဘိက္ခေမပမာရတမပစ္စာဝိသေတာရိနောဟောတယံဟောအမတာနုတာတိ ဒိဂဝေယနောသာယတာရှိတာကိုသာယတာရှိတာကဘာလို့လဲအာရမဏုပနိစ္စလက္ခဏုပနိစ္စတို့ရှိကြဆိုတာကဘာလဲသူဆိုတာအာရမဏုပနိစ္စသမထသမာဓိနဲ့ရှိတာလက္ခဏုပနိစ္စဥပဒနာပညာနဲ့ရှိတာတို့ကြည့်အာရမဏုပနိစ္စလက္ခဏုပနိစ္စနဲ့ရှိကြ အဲဒါရှုတော့အာရမပနိဒာနဲ့ရှုလို့ရှိရင်ဘာလဲရှုရမလဲဆိုရင်အသိဉ္ဇာယအာရမေတုတဲ့38ပါးသောအာယုန်ကိုရှုရမယ်အဲဒါကအပွင့်ဝိတ္တရိမေကြာကြတာရှိတဲ့ကမ္မထာ40သင်ကြားတို့ငယ်ရကသင်ကြားလာတဲ့ဒီမှာတော့သင်္ခါကြားမှာလည်းကမ္မထာ40ဝိတ္တရိမေနဲ့ညီညီလူကဝိတ္တရိမေကယူကြည့်ရတာကမ္မထာ40ရှိရှိရတယ် ဒါပေမဲ့လို့ညာသဘောဆိုတာဒီမှာသမထအာယုသမထ30နဲ့7ပါးပဲပွင့်တာ30နဲ့7ပါးပဲပွင့်တာသမထနှစ်ခုပဲရော့ဘာသာပူဘာပြောရမလဲဆိုတာဒါလေးရတယ်ပဲလူရဲ့ဒါလည်းဘုသူတာတွေမနာကြွားကြည့်ဆုံးနေတဲ့ပုဂ္ဂိုလ်တွေပါပဲဒါလေးရတယ် လိလချက်တဲ့ဒါလေးဘာမှဘာကဘာကိုနှုတ်ရမှာပါလဲအမှတ်မိပဲပြင့်တယ်တတိမမီပဲပြင့်တယ်အဲဒီမှာအပိုင်း၁၀ပါးတဲ့အာကာအလောကကတိုင်းနဲ့အာကာသကတိုင်းအဲဒီကတိုင်းနဲ့ကဒီမှာပါဠိတော်တွေဗုဒ္ဓဘာသာပါဠိတော်တွေမှာအဲ့ဒါမပါဘူး အပိုင်း7ပါးမှာမဟာဘုတ်ကတိုင်း၄ခုပတိဃာဝတိလောဝါယောဝနာကတိုင်းက၄ခုဒီလပိတလောဟိတဩရတာအဲဒီ7ခုပဲအပြီးမှာမာယောသုတ္တန်မှာရောဟောတာပါအာလောကကတိုင်းဆိုတဲ့အဲဒီနာမည်မပါဘူး အာကာသဆိုတဲ့အတိုင်းနာမည်တော့ပါအာကာသတစ်တိုင်းနဲ့ဝိညာဏတစ်တိုင်းနဲ့တစ်တိုင်းဆယ်ပါကြရတယ်အာကာသတစ်တိုင်းနဲ့ဝိညာဏတစ်တိုင်းဝိညာဏတစ်တိုင်းဆိုတာဟာဝိသုရိမေမှာရှိတော့ဝိညာဏတစ်တိုင်းဆိုတာဝိညာဉ်စိတ်ပဲအဲ့ဒါကဝိညာဉ်ဉာဏ်ဇာရဏဆိုင်အာယုအာကာသဉာဏ်ဇာရဏဆိုင်စိတ်ကိုဝိညာဏတစ်တိုင်းဆိုတဲ့ဟောတယ် အာဃာတတတိုင်းဆိုတာကလည်းပဲပရိသိဏဒါကမဟုတ်ပဲနဲ့အာဃာတနည်းဇာရဏဆိုင်အောင်ထုတ်တယ်ယုတ်ကတိုင်းတွေပွာပြီးရတယ်နန္ဒအာဃာတတိုင်းနန္ဒောအာဃာတကိုပြောရတဲ့တိုင်းသတိနုက္ခအရှိမာသာတာ ရုပ်တိုင်းကိုပွာပြီးတော့ပထမရုပ်တိုင်းတွေရှိတာနဲ့ဒီအာဃာတနှလုံးသွင်းတဲ့တော့အာဃာတတွေဖြစ်ပြီးတော့ဆန္ဒအနာတအာဃာတအဲဒီအာဃာတကိုအာဃာတတိုင်းဆိုပြီးတော့အဲသုပါရိယမာယာပြီးမှာပါတယ်တော့မှဟောတာပါအဲဒါသတိရှင်နာတတာတိုင်းကိုတည်းဟောတာမဟုတ်ဒါပဲမဲ့လို့အဲဒီထဲမှာအတွင်းသွင်းပညာဆိုကြဟောတယ်လို့ဆရာဆရာကဆိုရတယ်အဲကြောင့်အာဃာတတိုင်းသိရှင်နာအာဃာတတိုင်းကိုလည်းပြီးတာ ဒီလိုတွေမှာကဘာတစ်ခုရှိပြတယ်နောက်တစ်ခုကအာလောကကတိုင်းဆိုတာကလည်းဩရာတအစီရောင်ဆိုတာထဲမှာရောင်နေဒီထဲမှာအတွင်းဝင်နေတဲ့ဒါကိုခွဲထုတ်ပြီးတော့ကတိုင်းတစ်ခုနေနေတာဒါပြပြဒီတော့ပါဠိတော်ကဓာရိုက်က38ပါးအာကာသပြိစိနာကာသနဲ့အာလောကကတိုင်းဒါမှမဟုတ်ဒါနှစ်ခုထုတ်တယ်38ပါးအဲဒီ38ပါးက အာယုန်လေးရှုတာအာရဏုပနိဒာအာယောကတ္တရှိအာယောကတ္တရှိရာတပိုင်းတပိုင်းအာယုန်လေးကရှိကြအာသုဘအာယုန်လေးကတည်းကရှိကြအနုဒတိအာယုန်လေးကတည်းကရှိကြအဲမေတ္တာသတိတွေအဲဒီလည်းရှိကြဒီအာယုဘသမထာနေအဲဒီလည်းရှိကြအာရိတိကုရပညာနဲ့ အရုဒ္ဓရဝဝဌာနဲ့အဲဒါတွေလည်းကပ်ပြီးတော့ရှိတယ်။အဲဒီအရုဒ္ဓရဝဝဌာကတော့လက္ခဏာပါဠိစာနဲ့ယူကြပါတယ်။လက္ခဏာပါဠိစာရဲ့အခြေခံဖြစ်အဲဒါအာရမဝနိဒာအာယုကိုကပ်ပြီးတော့ရှိကြဆိုတာရဲ့ကလက္ခဏာပါဠိစာကတော့အိစ္ဆဒုက္ခအနတ္တလက္ခဏာရှိဒီကရယုတ်ဉာဏ်တရားတွေပြန်အောင်ရှိပဲရှိရတာပါပဲယုံနာနဲ့ပိုင်းခြားပြီးပြီးတော့မှ နေကြရုပ်အနတ္တကသင်္သာသောသောကြီးကြီးကလည်းနေကြရုပ်အနတ္တတွေကြောက်သင်္သာတယ်မကြည့်ပါဘူးကအဲအာရမမနေသာလက္ခဏုပနေသာနှစ်ပါးဆိုရှိရအဲဒီလိုရှိရဆိုလည်းအာရမမနေသာအရင်ကဖြစ်နေရှိနေကောင်းပါလေကတိုင်းစာနေနုပတိတွေကဇေဟာနာပါဏတို့ကာယကတာတတိတို့အတုပါကတော့အတုပါ၁၀ပါးအဲဒီဇံရစီနေတဲ့ဥစ္စာတွေပဲဓမ္မဝိဟာရတွေကမေတ္တာကရုဏာမုဒိတာဆိုင်စသည်သူနိုင်တာပဲ အဲစသည်ဒီကောင်းတဲ့ကမ္မထာနေအဲဒီကစတယ်ဖြစ်သူကပြဏဇာရသူကလည်းဇာ၄ပါး၅ပါးလည်းမကုန်ရပါနဲ့တဲ့အဲဒီကမ္မထာနေရအဲဒီတော့ဇာရတော့နိုင်နေနေတဲ့ခါကာလကြတော့ဇာဝယ်စားပြီးတော့ဇာငါထပြီးဝိပဿနာကျူတာတော့အကောင်းဆုံးပဲပါရကဇံဆိုတာဟောတာဝိပဿနာကျူတာနေဇာဝင်စားတာစိတ်ကတည်းကကြီးကြီးပြီးတော့ဇာငါထလဲဆိုတာဒါစိတ်ချက်သက်သွားတာ သမောသရစိတ်ကိုပြန်ပြစ်လာအဲဒီအချိန်မှာသာစိတ်ကိုပြန်ရှုလိုက်သာစိတ်ထဲမှာပါရင်ဝိတက်ကိုပြန်ဝိတက်ကိုသိသိစာရတင်ပြန်ဝိစာရရှိဝိတက်ဆိုတော့ကြံနေတဲ့ဘောဝိစာရဆိုတော့သမာသုံးပါးတဲ့ဘောပီတိထင်ကြရင်လည်းပီတိကတော့သူကထင်ကြမှာပီတိရောသာသာမပီတိကနဲ့ထင်ကြရတဲ့ဆိုတာကပီတိလည်းထင်ကြတာဒုက္ခလည်းထင်ကြတာ သမာဓိသုစိတ်ခြင်းကိုသင်ကြားရတာဒီသင်တရားတွေသင်ကြားတယ်သင်ကြားတာတစ်ခုရှိရတာဒီကိန်းနဲ့ဒီလိုမျိုးသင်ငါ့ကိုလည်းပြုလို့ဖြစ်ပါဘူးဒီတိဇံဝင်စားသုဒ္ဓမှာတော့ဝိတ္တဝိသရနဲ့ကုလုံးပယ်ထားကုလုံးပယ်ပြီးတော့ဒီတိဇံကိုပြဒီတိသုကရဲ့အဲ့ဒီမှာဒီတိကကိုသင်ကြားဒုက္ခလည်းသင်ကြားသမာဓိလည်းသင်ကြားဓာတိဇာရတဲ့ပုဂ္ဂိုလ်ဓာတိဇာဝင်စားအဲဓာတိဇာဒုက္ခနဲ့ဧကဂတနဲ့အတုပဲဒုက္ခလည်းပဲဒါအကောင်းဆုံးဆိုတာ တတိယကဒုက္ခနေရာနဲ့နေရတဲ့သုဒ္ဓဟန်လာတဲ့နေ့မှာတတိယကမှာဒုက္ခအကောင်းဆုံးပဲပထမဇာနဲ့ဒုက္ခပါတာဒုတိယဇာနဲ့ဒုက္ခပါတာတတိယဇာဒုက္ခအကောင်းဆုံးပဲဒီနည်းကျင်းပွားပြီးတော့ဒုက္ခတွေကြောင်းနေစေသရုပ်ဓာဇာကြတော့ဥပိ္ပခာနဲ့တည်းမှာဒုက္ခမရှိတော့အဲဒီမှာသင်ကြားတဲ့ကာယင်္ဂတရားတွေဌာနတမ်းမြုပ်တရားတွေ ပြုနိုင်တယ်။ဒါကြီးတရားဖြစ်တဲ့ရုပ်လည်းပြုနိုင်တာပါပဲ။ကြားရပြုနိုင်တယ်။အနာငါးပါးလုံးပြုပုံနဲ့ကြားတဲ့သုတ်တွေရှိတယ်။သာဝေဒသာထသာငါးပါးလုံးပြုပုံပြုပုံနဲ့ကြားတယ်။အဲ့ဒါကတော့ပုံကောင်းပါလေ။ဘာလို့ကောင်းလဲ။သမာဓိကရာပြီးတာရှင်းရှင်းနေပြီးတာကျင်း။ရှင်းရှင်းနေပြီးတာကျတော့ကိုရှိနေတဲ့တရားကိုဥဒ္ဒံပြီးရှုလိုက်ရင် သင်္ကေတရှားရှားအဲဒီယုတ်တရားနာကြီးကပိုင်ပိုင်ဆက်ဆက်ကြည့်ရတာပေါ့အခုဇာမကြီးတဲ့ပုဂ္ဂိုလ်တွေယုတ်တရားနာတရားတွေကစရှိတယ်ဆိုတော့သမာဓိကကောင်းကြည့်ပြီးတော့သုခသမှာအဲဒီယုတ်တရားနာတရားပိုင်းခြားပြီးတော့မသိနိုင်သေးပါဘူးသင်္ကေတနဲ့တက်တာကမဖြစ်သေးဘူးဒါပေမဲ့ဇာရောက်မှာအာမထုံနိုင်တာနဲ့ဝိပဿနာအစပြီးတော့ကျူရဝိပဿနာယာနိကသုဒ္ဓဝိပဿနာယာနိကတော့ခေါ်ရတဲ့ ဒါရောက်အာမတုပဲနဲ့ဝိပဿနာအစရှိတာသုဒ္ဓဥပဒနာရှိတာဒါကုဒီမှာအထုတ်နေတာလည်းဒီလိုပါဒါကစရှိတာမကောင်းလို့မဟုတ်ပါဘူးကောင်းပါလေမတတ်နိုင်ဘူးဇာရအောင်အထုတ်နေရတာကဘယ်လောက်အထုတ်ပါမလဲပြီးတော့ဇာရပြီးနေရသေးဘူးဆိုတာဘုရားကလည်းထက်ပါရပြီးတော့လည်းဒီဇာနိုင်နေအောင်လို့ဒိဋ္ဌာရအောင်မှာဒါရလည်းမလွယ်ဒါကြောင့် ဝိပဿနာအစပြီးတော့ရှုပ်ရတယ်မှာသင်ကြားပါတယ်။ဒါဒီလိုကိုယ်တိုင်အားထုတ်လေ့လာထားတဲ့တရားကိုလေ့လာတဲ့တရားကိုပြမှာကောင်းတယ်မလေ့လာတဲ့တရားကိုပြရင်အဲဒါလည်းဥစ္စာရောက်တော့ကိုယ်ကိုယ်ကိုယ်ကနေရာကြတာဒီပဲပညာတွေတောက်တော့နေလို့ရှိရင်ညာကြမှာကြာအဲရအဲဒီဝိပဿနာရှင်နဲ့သမာဓိဖြစ်အောင်အားထုတ်တာလည်းမိမိတို့ကို တွဲကြအောင်ထားနေတာပါပဲသူကတော်တော်ကောင်းပါရဲ့အာနာိတာရောက်ပြီးအားထုတ်လို့ဓမ္မာရိဝိပါဒအခြေခံနဲ့တော့ပြည့်စုံတဲ့ပုဂ္ဂိုလ်ရှိပါတယ်ဆိုတော့မနေ့ကမှမနေ့ကမှရောက်တော့ဒါကတော့ကောင်းသိသေးပါဘူးသူကကြာရင်သူ့အမယ်မိလာကြားဘူးလို့ညာကြည့်တယ်ဒီကတော့ကောင်းမရှိသေးဘူးဒါပေမဲ့အဲနောက်ရက်တွေကစပြီးတာကျိုးစားရတာလည်း အဲဒီလိုကြိုးစားအထုတ်တာဘာလို့ဆိုရင်ပฏิရူပိနိဝေသေးဆိုတဲ့ဒေသနာတော်ရကျင်းတဲ့ရောက်ပါတဲ့သမာဓိပညာတွေနဲ့ပြည့်စုံအောင်ဒီလိုထားတာပဲ။ညစာပြရဲ့သာသနာတော်မှာပြည့်စရာတရားကသီလသမာဓိပညာ၃ခုရှိတယ်။သီလသမာဓိပညာ၃ခုပြည့်စုံအောင်ကျင့်ရင်ဒါမိမိကိုယ်ကိုကောင်းစွာထားတာပဲ။ကျင့်ရတယ်ထားတာ သီလသမာဓိပညာတွေမကျင့်မဲနေရင်ဒါတရားမကြောက်ဘူးပေါ့သုံးခုလုံးမကျင့်ရင်တရားမကြောက်အောက်ထည်ဆုံးသီလတော့တော့ကျင့်ရိုးစီစီကျင့်တရားပြောင်းကျင့်မှုလားလိုပါလေဒီလောကမှာနေရင်ငါးပါးသီလသလုံးစင်ရောစောင့်ကြောက်နေတဲ့သီလသီလဝိသုဒ္ဓိဖြစ်တာပဲဒါဆိုရင်ကျင့်တယ်အဲဒီပုဂ္ဂိုလ်ကအဲတင်သေးသေးသတိရဲ့လူဝါသိခြင်းလူဝါသိနိုင်တဲ့နာဘဝသိနိုင်နာဘဝသိနိုင်တဲ့သီလပြည့်စုံနေတဲ့ ဒါရေရင်းရပါအင်းချင်းလာတဲ့ဆွဲနာနဲ့တော့ရှိတော့ညာကျင်တော့ဒါပြည့်စုံနေလို့ရှိရင်အဲ့ဒါကဒီရဲနေတာပါဟောရဘောရှင်းနိုင်တော့တာပါယဟန်ပြည့်တဲ့ခါကာလကျတော့လည်းယဟန်ပြီးတာတွေပြည့်စုံပါသိက္ခာပုဒ်တွေမှာသံဃာနဲ့လည်းပြည့်စုံလို့ရှိရင်ခွန်းလူ၅ပါးတိရပြည့်စုံတာတိရဝုဒ္ဓတိဖြစ်တဲ့ယဟန်မှာတိရတွေမှာကြောတော့တိရဝုဒ္ဓတိမှာပြည့်နေရမကြအောင်အဲဒီလိုတရားအထူးရှိအောင်လုပ်ရတဲ့ဆိုပြီးယဟန်ပြုပါမှာ ဒါဝိဒုတိမဖြစ်ပဲနဲ့ဉာဏ်ကြောက်ဒါအရေးကြီးတယ်ဒါကြောင့်အောက်ဖြစ်ဆုံးသီလလောက်တော့ပြည့်စုံအောင်ရှင်းဖို့အရေးကြီးပါတယ်ဒီလိုကိုသီလနဲ့ပြည့်စုံအောင်ရှင်းပြီးတော့ရှင်းပါတဲ့ရှင်းပြီးတော့ဘုရားစတဲ့ပုဂ္ဂိုလ်ရဲ့ဒီသီလပရိသတ်တဲ့သီလနဲ့ပြည့်စုံအောင်ဆိုပြီးကြပါဟိုမကျင့်တဲ့တရားကိုသုံးနေလို့ဉာဏ်ကြောက်ကိုလည်းကျင့်ပါမရဘူးဉာဏ်ကြောက်ကိုလည်းကျင့်ပါလိုပါတယ်သုံးပါတဲ့ ဘုရားသမားညွှန်ကြားတဲ့ပုဂ္ဂိုလ်ဖြစ်နေရင်ဒီလားကိုကိုယ်တိုင်ကလည်းပဲပြည့်စုံအောင်ရှင်းညရတယ်ညွှန်ကြားကောင်းတယ်ဘုရားမမြင်မဲ့လူညာညွှန်ကြားနေသိနေရကြတယ်ကျိုးရတယ်တော့မရဘူးပေါ့လေကိုယ်အတွက်ကျိုးမရဘူးညတယ်တော့ရမှာပါညကောင်းတာညွှန်ကြားတာအဲ့ဒါတွေလိုက်တာရှင်းတဲ့ပုဂ္ဂိုလ်တွေတော့ကျိုးရမှာပါငါမယ်ပေါ့မှာအကျိုးပြုလို့မလားမသိတော့အဲဒါမိမိကိုယ် သင်လျော်တဲ့နေရာထားမယ်ဆိုတော့ဒီဥစ္စာသီလစင်ကြယ်တဲ့နေရာထားဖို့ဒါပထမအချက်။ဒါလောက်နဲ့ပြည့်စုံလားဆိုတော့ပြည့်စုံနေဘူးမြတ်စွာဘုရားသာသနာတော်မှာဉာဏ်ကြည့်ကြရဲဆိုမြတ်စွာဘုရားလည်းတော့ခါကာလတော်မှာအလားတကူကိုကျင့်မှုရကြီးရဲမြတ်စွာဘုရားတရားတွေကြားနာပြီးတော့ဘုရားဟောတဲ့ဘုရားရှိပြီးဒီနာရီဘုရားတတ်တယ်ဟောတဲ့ဘုရားရှိပြီးနာပြီးတော့ဒီတရားအဆုံးစိတ်တင်အောင်သင်ကြအောင်ကျင့်ရတယ်တရားပဲဒီတိုင်းစိတ်တိုင်းသင်ကြအောင်ကျင့်ရတယ်တရားပဲ ရင်စိတ်ထဲမှာကြီးအလွမ်းမပါအောင်ကျင့်ရတယ်တရားဒါတော့သင်ကြအောင်ကျင့်ရတယ်တရားဒီလောကနေလို့တော့ပြည့်စုံခြင်းမလွယ်ဘူးလို့မြင်ရတယ်ဒီလောကဆိုတော့သာသာရရကျင့်ကြတာကသာမန်အယုံနေနဲ့အောင်ရသက်သာရနေနဲ့ဒီမျိုးရေးနေနဲ့ဒီဝါရေးနေနဲ့သာသာရရသံဝေရအများကြီးပါရဲ့ အဲဒီတော့ဉာဏ်သိနေဖို့ရဆက်ပါဉာဏ်သိနေတယ်လည်းဉာဏ်ကြတွေ့ပါနေတဲ့သာရအောင်နဲ့ရလည်းတွေ့နေတော့အဲဒီလောဘဒေါသတွေသင်ကြီးဘူးရတော်တော်မလွယ်ပါဘူး။ဒါခရင်ပါလေ။ဒါလည်းပြုတ်တော့ကြည့်ကြရမယ်။ဉာဏ်သိနေခရင်အဲဒါကြောင့်ဉာဏ်လည်းတဲ့ကနတ်တော်ရဲ့တရားတော်ကျမ်းနာတဲ့ပုဂ္ဂိုလ်အဲ့ဒီသဘောပေါက်လား။ ဒီတရားနာစင်ကြံကျင့်ရတဲ့တရားတဲ့ဒီလောကမှာနေပြီးတော့ကျင့်မယ်ဆိုရင်ပြည့်စုံကျင့်မယ်ဖြစ်တယ်ဒီလောကနေပြီးသောတာပန်ဗရာကဖြစ်တဲ့ပုဂ္ဂိုလ်ရှိနာကဖြစ်တယ်ရှိတာပါညာနာလည်းအနေနဲ့ရှိတာပါအများကြီးတော့လွယ်တဲ့ဥစ္စာပြောတာနာရယနာပြုလို့အများကြီးမလွယ်ဘူး။အဲဒါမြတ်စွာဘုရားဤသာသနာတော်ဝင်ပြီးတော့ကျင့်မှဒီတရားပြည့်စုံမယ်ဆိုပြီးအားတစ်ခုတော့ပြညာတာပဲ။အခုအဲ့ဒီကနေပြီးတော့ ငါဝတ္တသာကဆရာသမားတွေကသင်ကြားပြရကာမရဝတ္တတို့ကတော့အဲဒါဝတ္တတို့ကနိကရဏနိဗ္ဗာန်တဲ့သိကရဏဆရာတွေကစပြီးနာတော့ဘာကြီးတော့မတည်းရှိပါဘူးဆရာသမားတွေသင်ကြားတယ်ကောင်းရောက်တာပါအန္တရာဝတ္တတို့ကမောဇနာဆရာပါပိကံရာသာနိအဲဒါလည်းဘာကြီးတော့တည်းရှိပါဘူးကောင်းရောက်တာပါအဲဒါဉာဏ်ပြုလာတာပါရဝဇင်းကလွန်မြောက်ဖို့ရဉာဏ်ပြုလာ အဲဝရှင်ကလုံးရောက်ပေါ်ရရန်ပြုလာတာလုံးရောက်အရှင်မှာနေရကြဒီနေ့ကဟိုဝါသမဝါဒကာကြီးနေကဒိနာရာဟုလောဝါရတရာဟုလာမြတ်စွာဘုရားသုံးပါတာလေအဲဒါကြီးကတော့ဒီနည်းတော့ကောင်းသက္ကမဂုဏ်ဟိတဝါသိရတယ်ဆိုရင်မနှောတယ် သရာယသရာနိဋ္ဌာမဒုက္ခသန္တာသရောဘဝဘာဟုလားစိတ္တရဟုလားနောရမေစိန်နှလုံးဤမွေးရဝဲဖြစ်ကုန်သောပြရူပေစစ်ပွဲသဘောရှိကုန်သောပင်စကံမှာသူငါဘာသောကာမဘုံတို့ဒီတော်ပင်ဆုံးခဲ့သည်ဉာဏ်ပြုလာတယ်ဉာဏ်ပြုလာတယ်ဉာဏ်ပြု ညာဥလာခဏနေသားဆိုတော့ခဏနေသားရတာစပြီးသုံးပါအဲ့ဒီထဲမှာညာဥလာဆိုမယ်လေကာမဂုဏ်ကြီးဆိုတာသိပြီးတော့ကြည့်နေမူသေးပါဘူးကာမဂုဏ်ကြီးစွန့်ပြီးတော့သင်္ကန်းဝေးရတယ်ဆိုတာလည်းကြည့်နေတော့မဟုတ်သေးဘူးဒါပေမဲ့တော့သင်္ကန်းဝေးရပြီးတော့ရှင်ကာမဂုဏ်ကြီးစွန့်ရတာပဲနောက်တစ်ချိန်ကျတော့ကြည့်လာတဲ့အခါကျတော့ အဲဒီမှာငင်ကတကောင်ဟောလာတဲ့ဟာဒါကိုသူသုံးပြီးသားဖြစ်အားလုံးဆိုင်ပါတဲ့ဥပါရမှာငယ်ရွယ်နဲ့တကောင်ဟောငယ်ရွယ်နဲ့စကားနဲ့ပြီးနောက်ရဟန်းပြီးအဲဒီပထမတကောင်ဟောတာကတော့အာဝဇ္ဇလုံးရောက်ပြီးအသိဝင်သားကိုသိရင်မှသိမယ်ဆရာသမားတွေသင်ပေးလို့လားဆိုတော့ဒါပေမဲ့လို့နည်းတဲ့ကြာအဲ့ဒီတိုင်းပါပဲဟောရမေစိန်လုံးမိုးရဝဲဖြစ်ကုန်တာပြာရုပ်ပဲစစ်ပွဲသဘောရှိကုန်တော့ အဲဒါကာမဆိုရင်ငါမသောကာမဝဏ္ဏဟိတောအပဲဆုံးတယ်တရားရယုံကြည်မှုတရားတရားဖြင့်ဝါယုံကြည်၍တရားအိမ်မှာအိထာမှာထွက်ခဲ့ပြီးဉာဏ်ပြုသည်အဲရောက်လာတဲ့ခုနှစ်တော့ဆိုတော့အိမ်အောင်လည်းမရှိသေးပါဘူးငါထွက်လာတယ်ဆိုတာဒါပေမဲ့လို့သာသနာ့ဘောင်ရပြီးဒီတိုင်းလေးပဲဖြစ်နေတော့ကြီးရင်းတဲ့အခါကျတော့အဲ့ဒီတိုင်းပဲ အရိဒ္ဓကရောက်ပါလေပြီးတာလည်းကကျတာဒီတိုင်းဒီဟာကြောင့်သူ့ဘောင်ကထွက်ပြီးတော့ရှင်းအဲ့လိုထွက်လာတဲ့သရာယသရာတရားနဲ့ထွက်လာတာတဲ့မင်းဘေးကြောင့်မင်းဘေးတာကြောက်လို့ထွက်လာတာမဟုတ်ဘူးတဲ့မင်းကြီးမင်းသားသိမလို့သာသနာတော်ဝင်ပြီးတော့ကိုအောင်တာမဟုတ်ဘူးတဲ့ ဒါတရားကြတော့မင်းမေးကြောက်တော့ဝင်ရတယ်ဒါကိုသူဖြစ်ဒီထဲလိုက်ရမယ်အဲလိုဝင်ရတယ်အဲလိုအားလည်းမဟုတ်ပါဘူးဘုသူရမြာပဲသူတို့တွေပဲကြောင့်လူတို့သူတို့တွေကြောက်တော့အာနာရဝင်နေမှဘေးကငိမ့်မှာပဲဆိုပြီးအဲဒီလိုလည်းမဟုတ်ပါဘူးကျွေးညီတယ်ဘုသော ဒီလောကနေလို့ရှိရင်ကျွေးရှင်တွေကတောင်းနေတာလည်းမဖြစ်ပါဘူးသာသနာတော်ဝင်နေမှာပဲဒီလိုဝင်လာတဲ့ရှိတယ်မှာရှိဘူးတော့အဲ့ဒါလည်းမဟုတ်ပါဘူးတဲ့ဒီဝါရေးကြောင့်ဝါရေးကြောင့်ဒီလောကနေစာရေးတော်ရင်နေနေထက်လာတဲ့သာသနာတော်ဝင်ပြီးတော့နေမှာစာရေးတော်ရေးဆောင်မယ်တော့ဒီလိုလည်းမဟုတ်ပါဘူးတဲ့ဒါရယုံကြည်ပြီးတော့ဝင်လာတာတဲ့ယုံကြည်ပြီးတော့ဒီနာခွတ်ဒီလောကအတွက်ဘာယုံကြည်တာတော့ တို့သံဃာဝတ်ပြီးတော့တရားဆုံးမှတိုင်းချင်းချင်းဖြင့်သာသနာ့ဝတ်ခြင်းကလွတ်မြောက်မယ်အရိယာမဂ်ကိုတရားရမယ်လို့ဒီလိုယုံကြည်တာဒီလိုယုံကြည်တော့သံဃာဝတ်ရတရားပြုရအဲ့တော့ဒီလိုယုံကြည်ပြီးတော့ဒုဗ္ဗလောကကထွက်လာပြီးရဟန်းပြုလာတယ်တရားရယုံကြည်သောတရားတွေအပြင်တရားအိမ်မှာနိဋ္ဌမအထက်ရဲ့ပါဠိတော်ရှင်ရန်ပြုခဲ့ပြီး ညာသမားတို့ကြောင့်တွင်တင်၏ဒုက္ခတန္တာကရောဆင်းရဲဆုံးကိုပြုနိုင်မည်ဘဝဖြစ်ပါလေတော့ဆင်းရဲဆုံးအရဟတနာရတ္တရောက်ရှင်းပါအာတမေရတ္တရောက်မရှင်းမဲနဲ့ဘောရောဖြစ်ပါနဲ့ဆက်ပါဗျာဒါဟုတ်လားခုနနေသားဆိုရင်လေဘိညာမပြတ်သုံးပါတယ်ဆိုတော့ငါဥပါကရသုံးပါလာတယ်လေးပဲရှိပါတယ်ဒါနဲ့တကယ်ပါတယ်လေးကတော့တော်တော်ကြီးမှလည်းတော့ပေါ့နားလည်တယ် အဲဒီလိုပဲရဟန်းပြုတယ်ဆိုတာဒါတရားနဲ့ရဟန်းပြုတယ်ကြတာလေသာသနာ့ဘဝင်ရဟန်းပြုသဘောနိဗ္ဗာန်တရားတွေရနိုင်တယ်ပြည့်နိုင်တယ်အဲဒီဥစ္စာတော့ဒီလိုလဲသာသနာ့ကမြင်လို့သာသနာ့ကဘုဒ္ဓတာလောကလို့ဝင်လာတာလည်းရှိတော့ရှိပါလိမ့်မယ်ဒါပေမဲ့ နောက်ပိုင်းကျတော့သာသနာ့ဘုရားတွေလေ့လာတဲ့အခါကျတော့ဒါနဲ့ကိစ္စမပြီးသေးဘူးသူတရားအထုရမှာပဲတရားတော့မှလက်ကိုတရားရမှာဉာဏ်ဒီကိစ္စပြီးရဲ့လို့ဆိုတာသဘောပေါက်လာတယ်အဲ့တော့သဘောပေါက်တော့အဲ့ဒီတိုင်းရှင်းရမှာပဲအဲ့ဒါကြောင့်ဒီနာလောက်သင်ကျဲနေရင်လည်းမပြီးသေးဘူးမြတ်စွာဘုရားသာသနာတော်ဉာဏ်ဒီဉာဏ်ကိစ္စပြီးတာမဟုတ်ဘူး သူကသာဝေကျမ်းသာသင်ရုံနဲ့ညာလေးသာပြည့်တယ်သူလည်းအောင်းမိတ်တာပြည့်တယ်ဒါကဒီမှာသာနာ့ဓမ္မသာနာကျိုးတွေဆောင်ရွက်နေတဲ့ဘုရားရှိခိုးတဲ့ကပြောပါကျောက်ကြီးရဲ့သူမှညာဒီသွားရင်လည်းထားပါမှာညာတစ်ပါးနဲ့တွေ့သတ္တရရပါပဲဒီမွေးမွေးပါပဲတွေ့ ပြီးတော့ဉာဏ်လေးစားနဲ့စပြီးတော့မဲကြည့်တာပေါ့လေဒီကြပါလိမ့်မယ်လေးလာနေတယ်ပါလိအားထုတ်နေတယ်ပါလိသင်ကြားနေတယ်ဖြစ်တယ်နေတော့ဟုတ်သူကဉာဏ်လေးစားပြီးပါပြီလို့ပြောတယ်နေသာပြီးပါပြီလို့ပြောတော့ညာနာဖြစ်ပြီးတော့ပြောတာတော့ဟုတ်ဘူးဆိုတာရေးနေတာပဲသိတာပဲညာကြည့်ဆိုတော့ဘာညာကြီးပြောပါလို့ဆို ဒီကရဟန်းကိစ္စသိတာပါပြီးတော့ပြောတော့ဒါသင်လို့ဒါကြတော့သံမိဘတွေအောင်ပြီးပြီရဟန်းကိစ္စပြီးသွားတယ်ပြောရတယ်ကြားတာအောင်ကြာပြောလို့လည်းမကောင်းလို့ပြောလို့မဖြစ်တာလေးနားထောင်နေရတယ်ဆိုတော့ဒီလိုပုဂ္ဂိုလ်ကအဲ့ဒီတော့ဒါပဲပြင်ပြီးတာနဲ့သာတရုံနဲ့ရဟန်းကိစ္စပြီးတဲ့သင်တဲ့ပုဂ္ဂိုလ်ကဒီလိုလည်းရှိတာအဲ့ဒါဒီကပြည့်စုံရုံနဲ့လည်းမပြီးသေးဘူးရဟန်းကိစ္စအဲ သာဝေတယုံနဲ့လည်းမပြီးသေးဘူးနာသီလဗရမကျေဘာဝိသေနာဝါပနာနာဝသမာရိလာပိနာဝိဒါသေနေနာဝအဲဒိဂုဝိဒါသမပါတိအဘတော်အတော်ကျေနာသီလဗရမကျေနာသီလဒူရင်အကျင့်ပြည့်စုံအောင်ညှတယ်လည်းပဲ သိကြမေပါနဲ့ဆိုတာကဒီလားဒီနဲ့ပြည့်စုံတဲ့ညာဒီသုံးမဩဝါဒတွေအာဟုစေနာဝါပနာပါဠိတက္ကရာရဲ့ဘုဒ္ဓပြည့်စုံုံနဲ့လည်းပဲသိကြမေပါနဲ့ပါဠိဒေတာတွေအကုန်ဆောင်ပြီးတော့တတ်သိနေတဲ့ပုဂ္ဂိုလ်တွေဟောရတာပဲဝိဒသယနေနာဝ သိရင်တော့တောကြောင်းမှာနေုံနဲ့လည်းအားရနေပါနဲ့သိကြနေပါနဲ့တောကြောင်းနေတဲ့ပုဂ္ဂိုလ်နာဒီနာလည်းမာဒီနာမဟုတ်ကြပါဘူး။သာဝသမာဓိလာတယ်။သမာဓိလာရင်နာသမာဓိရယုံနဲ့သံသမာဓိရယုံနဲ့လည်းသိကြနေပါနဲ့။သုတံနိကမသုတအဘုဒ္ဓဇနာသေဝိတအဘုဒ္ဓဇနာသေဝိတအများစုသောပုဂ္ဂိုလ်တော့မမြင်နိုင်ကောင်းသော နိကမဒုက္ခနိကမချမ်းသာကိုဘုရားမင်းတွေ့ရပါပြီလို့အောင်းမယ်ပြီးတော့လည်းအားရမိပါတယ်အဲဒါအနာဂါမိကိုချမ်းသာကိုဆိုတော့အဲဒါပဲနာဂံဖြစ်နေတော့မှအားရမိပါတယ်ဥပိ္ပခဆိုတယ်ဟုတ်နဲ့ဘိက္ခုယဟသွန်သင်သည်အာသောရှင်အာသောကုံရာရတ္တကိုတော့အာသောရှင်အာသောကုံရာရတ္တမရတ္တကိုတော့အပါဒမြောက်သေးသောဝိသတာဖြစ်တဲ့အာရရဲ့အကျဉ်းတော့ နတ်အာနတ်အာဘာရိမရောက်လေနဲ့အဲအာသောကုန်နဲ့အာရတနာရတ္တကိုမရောက်မချင်းသိကြမြူတာနဲ့ဒီပြောအတော့မြတ်စွာဘုရားလိုတော့ဒီကဒီကနေ့ဒီလိုနဲ့မကြည့်သေးဘူးသာဝိကနာတရားနဲ့မကြည့်သေးဘူးသာဂမနာအာရုံတော့သာညာနာမက7ပါးရရင်မကြည့်သေးဘူးဘိညာဉ်ရရင်လည်းမကြည့်သေးဘူးလို့ဒီလို အရိယာမေဖို့အရိယာမေဖို့တော်မြတ်စွာဘုရားလည်းပါလားနာရီမေဖို့တော်မှာပြီးသေးဘူးသင်ကြတယ်အာသမေဖို့တော်မှာဆိုရမယ်အဲ့ဒါမြတ်စွာဘုရားလိုတော်ဟောတယ်အဲ့ဒါအခုဘုရားသာနာရေးဓမ္မဝါဆိုပြီးတော့တရားထုတ်ကြတာမြတ်စွာဘုရားလိုတော်နဲ့တိုင်းနေတယ်လို့ဆိုရမှာပါဒီလာတော့လည်းအာမရသေးလို့သမာဓိတော့လည်းအာမရသေးလို့ဝိပဿနာဉာဏ်လေးပြောင်းဝိပဿနာဉာဏ် မာလည်းအာရနေပုံမူသေးဘူးဒီရမဲ့ကိုရောက်အောင်အဲတန်းနိုင်လို့ရှင်တော့ရာသနာရကိုရောက်အထုအောင်ပါပဲရောက်တာတော့တန်းနိုင်အောက်ဖြစ်ဆုံးသောတာပတိမဲ့ကိုတော့ရောက်ရင်လည်းဟန်ကြပါကျောင်းမင်းတို့အဲ့ဒီမရောက်တော့မှဝိပဿနာဉာဏ်တော့အပြည့်စုံရှိနေတယ်။ဒါလို့ဒီကကြပါဝိပဿနာဉာဏ်ပြည့်စုံဖြစ်လို့ရှိရင်ဝိပဿနာဉာဏ်ဖြစ်ပုံပြည့် ကိုယ်တွင်းနဲ့သိရဲ့ကိုယ်တွင်းနဲ့ပြီးတော့ဆုံးဖြတ်နိုင်တယ်မှန်မှဆုံးဖြတ်နိုင်တယ်ကိုယ်ကဘုရားရှင်ရမယ်ဆိုရင်လည်းဘုရားရှင်နေတဲ့ပုဂ္ဂိုလ်ဆိုတော့အရိယာမဲ့ကိုမရောက်နိုင်အောင်လို့ဝိပဿနာဉာဏ်ကိုသင်နိုင်ကြအောင်လို့သင်ကြားနိုင်တာသင်ကြားနိုင်အားထုတ်တဲ့ပုဂ္ဂိုလ်ကဘာမှမတူတဲ့ပုဂ္ဂိုလ်ကသူအားထုတ်ရင်ရားတို့လည်းရောက်သွားနိုင်တာပဲမာတိကမာတာသရမကြီးသူเจ้าမှာ နေကြတဲ့ဉာဏ်တော်တွေအဲဒီဉာဏ်တော်တွေခံကနေပြီးတော့ကမ္မထမ်းတောင်းပြီးတော့ဒီလက်ရှိအိမ်မှာအားထုတ်တာပါဒီမှာအားထုတ်တယ်ဓမ္မကြီးကကျေဥစွာတရားတွေကြတာလေသောတာပတ္တိမေပုဒ္ဒရာညနိုင်မေပုနိုင်မေပုဒ္ဒရာညပြင်းနေတယ်ရဘဝစိတ်တွေနဲ့ဒီကမှာတို့တရားတွေကြတာတော့ငါသဘောပဲနေတယ်ကြတော့ ဉာဏ်တော်ရဲ့ဉာဏ်ဒီတရားတွေဘယ်တော့မှကြားနေပါလိမ့်မယ်။ဟိုကျေးဇူးများပါပြီလေဆိုပြီးဆရာသမားရဲ့ဉာဏ်တော်ကိုကြည့်လိုက်တော့ဉာဏ်တော်ရဲ့တရားတွေမရဘူး။အဲအဲ့ဒီဉာဏ်တွေကပြေးလိုက်တဲ့ကမ္ဘာကလည်းအဲ့ဒီမှာဘာကြောင့်ဒူပါလိမ့်ဆိုတော့ဆုံးကြတော့ဘောဓနာတပ္ပါယသာယဒူနီလို့ဆိုတော့တာရင်တော့သာယပြည့်စုံတယ်။သူကသင်တော်တဲ့သာယတွေဆက်ပြီးတော့တာတော့ဘောရီဒီပါးထဲမှာ အားလုံးညာနာရှိကြတယ်အဲ့ဒါကြီးသူကနောက်မှာတရားတွေကြားကြပါတယ်အဲဓမ္မကြီးကပြေဥပ္ပါဒ်အဲအဲဒီဓမ္မကြီးသူတို့ကမ္မထာပေးတော့မှသူတို့မှရားလို့မဖြစ်ဘူးဒါပေမဲ့သူတို့ပေးတဲ့ကမ္မထာနဲ့မိမာလာမှာပြီးတော့အာရုတဲ့ပုဂ္ဂိုလ်ပါပြီးတော့သူ့အရင်ရားလို့ရရဒါကြောင့်အတိရူပေတဲ့နေရာသောအရာဌာနအားရစွာတန်းနိုင်လို့ရှိရင်တော့အာရသနာရတ္တကိုရအောင်ထားဖို့ပါပဲ။ အဲလောက်ကမတတ်နိုင်ဘူး။အဲဒီမြင်တယ်လို့မြင်မြင်တယ်လို့မရောက်နိုင်ရင်လည်းအောက်ပြေဆုံးသောတာပန်ဒီလည်းကိုယ်တော်ရောက်အောင်သာဘူးလိုပါတယ်။အဲဒါကျူးတာအဲဒါမရောက်ရင်ဝိပဿနာတော့ရှိဆုံးမှာတော့မယ်။အားပါပဲ။အတ္တနာမေဝဗရမပတိဟုပေနိဝေသေပါဏိကပညာရှိရာရဏနာမိကိုယ်တော်ဤဘုရားပင်နဲ့ပရမဇေဥသာပတိဟုပေသင်ရောသောယထာနာနဲ့ဝေသေကြရရမယ်။ဘုရားတရားအထုတ်ပြီးမှပညာတရားဟော အဲတော့ဘုရားတရားတို့ပဲနဲ့မြင်ရတဲ့ကြောက်တော့တန်ပြန်လွယ်မားတွေရှိမှာပဲပြောရင်ပြောရတာပြောရပြည့်တယ်လည်းဖြစ်နိုင်တယ်အဲဒီကြီးတယ်ဘုရားတရားအမှန်တူပဲနဲ့တရားထုတ်တဲ့ကျမ်းနေရေးထုတ်ရင်လည်းဒါလည်းပဲသိဉာဏ်ကြောက်ကိုယ်ရုပ်ဉာဏ်ကြောက်ကိုယ်ရုပ်နဲ့ပြုံးအကုန်လုံးမဟုတ်တော့မှတွေ့တာများတယ် ဘာဟိရပညာရှိရာရဏနာမိမိကိုမိမိကိုပင်လည်းပထမကျေဥသာပရိယုပေသင်လျောသောအရာဌာနနဲ့ဒီပြည့်စရာရ။ဉာဏ်ချင်းနဲ့ပြည့်စုံအောင်သမာဓိပညာချင်းနဲ့ပြည့်စုံအောင်သင်လျောတဲ့နေရာကျေဥသာစရာပါ။အထဒေါရမိမိကိုသင်လျောသောရာ၌စရာပြီးတော့ခါကာလ၌ဉာဏ်တပါးတော်သူကိုနုသာသေးရာဉာဏ်ချသုံးမရ၏။ဘာသာပုဂ္ဂိုလ်ကိုသုံးမပါ။ နာကြည့်လေသေးရပါဏိတော်ပါဏိတော်ပညာရှိတဲ့နာကြည့်လေသေးရမိမိကိုယ်ကိုသင်ညွှန်းကြရသူကနေရာကြမကျင်သုံးပိုင်းနဲ့ဘုရားရှင်ကြားရင်အမှန်မှရင်းနေတဲ့ဖြစ်တတ်တယ်အဖြစ်တွေလည်းရှင်းတတ်တယ်ဒါကဟောတာကမတင်ကြဲတဲ့ဖြစ်တတ်တယ်အဲဒီလိုမရှိရဘူးမိမိကိုယ်ကိုသင်ရတဲ့နေရာသနာသာပါတဲ့ဘုရားရှင်ဓမ္မဘာသာဝတ္တအတ္တကြံသင်ကြားရ အဲဒီမြတ်စွာဘုရားဒေသနာတော်တက်သုံးပြီးတော့မြတ်စွာဘုရားသာသနာတော်တက်ပြီးပေါ်အောင်အဲဒီကြရတဲ့ပုဂ္ဂိုလ်တွေလည်းပဲသာသနာဓမ္မတွေသူတို့သာနာပြပြီးတော့သွားအောင်ဟောပြောနိုင်လို့ရသေးဘူးကဒီနေ့ဝါရင်မှာလည်းပြည့်စုံနေတဲ့များအသွားကိုပြည့်စုံအာတုသိဉာဏ်ရဖို့ရအောင်ဒီလိုကဒီတိုက်တွန်းပါရဲ့ ဒီကကြောင့်လည်းအတိုင်းဉာဏ်ထုတ်ကြတဲ့ဖြင့်မိမိတို့ကြည့်ရသောမဉ္ဇဉ်ပညာနိဗ္ဗာန်ကိုပညာသာဆက်ရောက်၍ဉာဏ်မောက်ပြုနိုင်ကြပါစေ။